ပူဇော်ဝန္တပိကိစ္စပနာမကုတုကံစေရနာသောတိသံပညာရသောတိလကုတုကံစေရနာမန္တိပဌာဝိပဿနာတရားတို့ကိုရှုမှတ်ပွားများအထုကြရသောဘာဝနာကုတုကံစေရနာဤစေရနာဖြာဖြာတို့ကြောင့်ဒီယံခတ်သိမ်းကြောင်းကြခတ်သိမ်းဆွေခတ်သိမ်းပြောင်းနေကြဝေကွာချ၍ အသက်ရှိခြင်းအနာကင်းခြင်းကျမ်းမာခြင်းချမ်းသာများခြင်းအစရှိသောအလိုရှိရတောင့်တအပ်သောလောကီလောကုတ္တရာကောင်းကျိုးချမ်းသာမင်္ဂလာပေါင်းတို့နှင့်ခခတိပြည့်စုံများ၍ဆင်းရဲခတ်သိမ်းတို့၏ငြိမ်းရာဖြစ်သောနိဗ္ဗာန်ကိုမြတ်ပူညာဖြင့်လင်းမြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေ။ अहं वन्दे इन्द्रनीनाथः श्रेङ्गदम्बनगज उपोदखादिल समयासामि अनुग्रहं गतवान् သီလံဒေထသီလံဒေထနေပန္တိဒုတိယံပိဒုတိယံပိတတိယံပိတတိယံပိအဟံပန္တိသီတရဏီနသဟသီတရဏီနသဟအထင်ငါသမ္ပနကတံဥပ္ပောတထသီလံမယာသာမိလောကဟံကတဝါ မိလန္ဒေထမေတန္တေယမဟံဝဒာမိကံဝဒေထနမောတသဗုဒ္ဓဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတသဗုဒ္ဓ ရဏံဂစ္ဆာမိဓမ္မံတရဏံဂစ္ဆာမိသံဃံတရဏံဂစ္ဆာမိဒုတိယံပိဗုဒ္ဓံတရဏံဂစ္ဆာမိဒုတိယံပိဓမ္မံတရဏံဂစ္ဆာမိဒုတိယံပိသံဃံတရဏံဂစ္ဆာမိဒုတိယံပိဗုဒ္ဓံတရဏံဂစ္ဆာမိဒုတိယံပိ တတိယံဘိဗုဒ္ဓံတရဏံဂစ္ဆာမိတတိယံဘိဓမ္မံတရဏံဂစ္ဆာမိတတိယံဘိသံဃံတရဏံဂစ္ဆာမိတတိယံဘိဗုဒ္ဓံတရဏံဂစ္ဆာမိတတိယံဘိဓမ္မံတရဏံဂစ္ဆာမိတတိယံဘိသံဃံတရဏံဂစ္ဆာမိရဏဂမနံပရိဘုံနံ ပါဏာတိပါဒဝေရမဏိတိခာဗြဟ္မမာရိယာမိပါဏာတိပါဒဝေရမဏိတိခာဗြဟ္မမာရိယာမိအဒိဏာဒါနာဝေရမဏိတိခာဗြဟ္မမာရိယာမိအဒိဏာဒါနာဝေရမဏိတိခာဗြဟ္မမာရိယာမိအပြမ္မစရိယာဝေရမဏိတိခာဗြဟ္မမာရိယာမိအပြမ္မစရိယာဝေရမဏိတိခာဗြဟ္မမာရိယာမိဥဒ္ဒဝါဒာ သိက္ခာပရံသမာရိယာမိသုရာမေရယမေဇပမာဒဌာနာဝေရမဏိသိက္ခာပရံသမာရိယာမိသုရာမေရယမေဇပမာဒဌာနာဝေရမဏိသိက္ခာပရံသမာရိယာမိဝိကာလဘောဇနာဝိရမဏိသိက္ခာပရံသမာရိယာမိဝိကာလဘောဇနာဝိရမဏိသိက္ခာပရံသမာရိယာမိ မိနေသနေသယိတယိတဝါရိတဝါရိတဝိသုကဝိသုကသတ္တနာသတ္တနာမာနာကန္ဒမာနာကန္ဒဝိနိပနဝိနိပနကာရဏကာရဏမန္တနမန္တနဝိဘုဒနာဌာနာဝေရမဏိတိတ်္ခာပရံသမာဓိယာမိဝိဘုဒနာဌာနာဝေရမဏိတိတ်္ခာပရံသမာဓိယာမိဩဇာတေယနာမဟာတေယနာဝေရမဏိတိတ်္ခာပရ ံသမာရိယာမိသီလမိသီလမေဃဖလာညာနတ္တပစ္စယောဟောတုတိကရဏီနသာထေငသမဏဂတံဘောဓထသီလံဓမ္မသာရုကံကတဝအပမဒေနသမ္ပတိထ ရှင်ကြီးသာသနာတော်သက်ကလေး2556ခုနှစ်လူတို့ဝဟာကောဇာသက်ကလေး1385ခုနှစ်ညုံလဇန်14ရက်ဇွန်လ22ရက်စနေနေ့အမေရိကန်နိုင်ငံမေရီလန်းပြည်နယ်ဆွေဝါသေဘရင်မြို့ မင်္ဂလာဓမ္မအကြောင်းတိုက်ကြီးတွင်၌ညမအမေရိကန်ဗုဒ္ဓဘာသာအသင်းကြီးနှင့်အသင်းဤဦးစီးဗရဏလာယကဇောရဝိဘသာမီကိုဦးစီးကျင်းပတဲ့ချိန်ပြည့်ဆယ်ရက်တရားစခန်းပွဲကြီးမှာဘုန်းကြီးဓမ္မဒါနတရားလူတွေလူမှာကတော့ သမထနဲ့ဝိပဿနာဆိုတဲ့တရားကိုကိုကြီးဓမ္မဒါနတရားလို့ပြီးလို့မှဖြစ်ပါတယ်ရရှိကရောင်မြတ်ကြီးကသူ့ရဲ့သာသနာမှာလမ်းစဉ်၃မျိုးချမှတ်ပြီးခဲ့ပါဒါနဆိုတဲ့ချမ်းသာရေးလမ်းစဉ်သီလဆိုတဲ့ကျမ်းမာရေးလမ်းစဉ် ဘာဝနာဆိုတဲ့လူမြောက်ရေးလမ်းစဉ်လမ်းစဉ်ဘယ်နှမျိုးလဲ၃မျိုးပါဗျာလမ်းစဉ်၃မျိုးချမ်းသာလိုတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာဒါနကောင်းမှုပြုကြတယ်ဒါနရှိမှဒလရှိတဲ့ပုဂ္ဂိုလ်ဒလရှင်ဖြစ်နိုင်တယ်ဒါကြောင့်ဒါနကောင်းမှုပြုတဲ့ပုဂ္ဂိုလ်တွေဟာဥစ္စာဒနာတွေပြည့်စုံပြီးတော့ဥစ္စာဒနာရှင်များဖြစ်ကြတယ် သီလကိုသင်ကျေစွာစောင့်တည်ဆောင်နေကြတဲ့ပုဂ္ဂိုလ်တွေဟာကျမ်းမာပြီးတော့အသက်ရှင်ရှင်နေကြရတယ်ဒါကြောင့်ကျမ်းမာရေးလမ်းစဉ်ဖြစ်တယ်သီလနောက်ဘာဝနာဆိုတာကတော့လွတ်မြောက်ရေးလမ်းစဉ်သို့တော့ဘာဝနာမှာဘုန်းကြီးတို့နှမျိုးရှိပါတယ် သမထဘာဝနာရဲ့ဝိပဿနာဘာဝနာရဲ့ဘာဝနာဘယ်နှမျိုးလဲနှမျိုးပါဗျာနှမျိုးရှိတယ်သမထဘာဝနာဆိုတာကတော့တခုရဲသောအာယုံပေါ်မှာစိတ်ကလေးကြီးငြိမ်အောင်ရှုနေတာဒါသမထဘာဝနာလို့ခေါ်ပါတယ်ဝိပဿနာဘာဝနာကြတော့ လက္ခဏာရေး၃ပါးချင်းမြင်အောင်ရှုရမမြဲတဲ့သဘောလက္ခဏာဆင်းရဲတဲ့သဘောလက္ခဏာစိုးမြတဲ့သဘောလက္ခဏာအဲ့ဒီလက္ခဏာ၃ရပ်ကိုချင်းမြင်လာအောင်ဉာဏ်နဲ့မှပေါ်လွင်လာအောင်ရှုပွားတာကိုဝိပဿနာဘာဝနာဘာဘာဝနာခေါ်တယ်ဝိပဿနာဘာဝနာဝိပဿနာဘာဝနာခေါ်တယ်ဒါကြောင့်ဘုန်းကြီးတို့ဒီမှာဘာဝနာတရားနဲ့စပ်ပြီးတော့ မြန်မာနိုင်ငံမှာလည်းပဲဒီဝိပဿနာတရားစခန်းကြီးမြို့နယ်တိုင်းမြို့နယ်တိုင်းရပ်ကွက်တိုင်းရပ်ကွက်တိုင်းတုံးနယ်ကြီးဆိုရင်လည်းကြီးပါတိုင်းကြီးပါတိုင်းနိဗ္ဗာန်လောက်ဘာဝနာတရားကိုလေ့လာလိုက်စားပြီးတော့နေကြတာဖြစ်ပါတယ်။အဲဒီလိုပဲဗုဒ္ဓဘာသာဝင်ဖြစ်တဲ့ဘုန်းကြီးတို့မြန်မာနိုင်ငံလူနိုင်ငံသားများဟာကိုရောက်တဲ့နေရာဌာနမှာလည်း အဲဒီလိုတရားစခန်းများကျင်းပပြီးတော့ဒီဘာဝနာတရားတွေပေါ်များအထုတ်ကြတယ်ဒီဘနိုင်ငံနေရောက်နေတဲ့ပုဂ္ဂိုလ်တွေလည်းဒီဘနိုင်ငံမှာကုဒီမေရိကန်နိုင်ငံမှာဆိုရင်လည်းတရားစခန်းပွဲတွေဟာညမဗုဒ္ဓဘာသာရေးရှိတဲ့နေရာတိုင်းမှာ9ရက်တရားစခန်း3ရက်တရားစခန်း9ရက်တရားစခန်း ဘယ်တရားစခန်းလို့ဆိုပြီးတော့တရားစခန်းကြီးဒီနယ်သီးသီးမှာအားလုံးကျက်ပါပြီးတော့အာထုပ်ပွဲကြီးပြုလုပ်နေကြဒါပေမဲ့လို့သမထနဲ့ဝိပဿနာကိုကွယ်ကွယ်ပြားပြားချုပ်ကမသိကြဘူးသမထဘာဝနာကြီးအားထုတ်နေတဲ့ပုဂ္ဂိုလ်က သူတို့အားထုတ်နေတာဝိပဿနာပါလို့တချို့ကပြောကြတယ်တချို့ပုဂ္ဂိုလ်တွေကလည်းမိမိကိုယ်တိုင်ဘာဝိပဿနာဘာဝနာတရားတွေအားထုတ်နေတာအဲဒီဝိပဿနာဘာဝနာတရားတွေအားထုတ်နေပေမဲ့ကိုယ်အားထုတ်နေတဲ့တရားဝိပဿနာလို့မသိဘူးသမထတရားတွေလိုလည်းချင်းချင်းချင်းပြတတ်တယ်ဒါကြောင့်ဒီဘာဝနာတရားတွေကိုလေ့လာလက်စားတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာ သမထဘာဝနာနဲ့ဝိပဿနာဘာဝနာကိုကွဲကွဲပြားပြားသိထားဖို့ရမလိုအပ်ဘူးလားလိုအပ်ပါဗျာတကယ်လိုအပ်တယ်တကယ်လိုအပ်တယ်တချို့ကကိုအားထုတ်နေတဲ့တရားကသမထလားဝိပဿနာလားကိုမသိဘူးကိုလမ်းစဉ်ဟာလုံးမြောက်ရေးလမ်းစဉ်လားဗန်လမ်းစဉ်လားဆိုတာမသိဘူးသမထဘာဝနာကလုံးမြောက်ရေးလမ်းစဉ်မဟုတ်ဘူးဝိပဿနာဘာဝနာမှသာလုံးမြောက်ရေးလမ်းစဉ်ဖြစ်တယ် ဝိမု ക്തി ဒုက္ခဘာဒုက္ခလဲလေဝိမု ക്തി ဒုက္ခဝိမု ക്തി ဒုက္ခဆိုတာလွံ့မြောက်မှုချမ်းသာဘာကလွံ့မြောက်တာလဲဆိုရင်ကိလေသာဝကမ္မဝဝိပါကဝဆိုရဲအဲ့ဒီဝဆင်းရဲအလုံးကလွံ့မြောက်တာဝဆင်းရဲအလုံးနဲ့ဝဆင်းရဲအလုံးဒီအလုံးဝဆင်းရဲအလုံးကလွံ့မြောက်တာလို့ဝိမု ക്തി ဒုက္ခ ဒီဝိပဿနာဘာဝနာတရားတွေကိုတကယ်ဆရာတော်ညွှန်ကြားတဲ့အတိုင်းဆရာကောင်းသမားကောင်းကိုဤကိုရပြီးတော့ဒီဆရာသမားညွှန်ကြားတဲ့အတိုင်းနိလမှန်ကန်စွာနဲ့ရိုးရိုးသေးသေးကျင့်ပွားအားထုတ်မယ်ဆိုရင်ပါရမီလေးရှိမယ်ဆိုရင်ပေါ့ဒီဘဝမှာပဲလွတ်မြောက်မှုချမ်းသာမရနိုင်ဘူးလားမရနိုင်ပါဘူးမရနိုင်ပါဘူးဒါကြောင့်မို့ဘုန်းကြီးတို့ တရားစခန်းတွေကိုဝင်ဝင်ပြီးတော့အားထုတ်ကြတယ်အားထုတ်တဲ့အခါမှာကိုအားထုတ်တဲ့တရားဟာသမထာလားဝိပဿနာလားခွဲခွဲပြားပြားမကြည့်ကြဘူး။ဘာနဲ့တူလဲဆိုတော့ဘုန်းကြီးတို့မြတ်စွာဘုရားလက်ထက်တော်ကကာလကသူလက်ခတ်တာဆိုရယဟန်မြတ်စွာဘုရားနောက်ကနေပြီးတော့တက်ချက်မကွာနောက်တော့ဘာကလိုက်နေဒါပေမဲ့မြတ်စွာဘုရားရှင်ဘုရောမြတ်ကြီး ကိလေသာကင်းကွာတော်မူတဲ့ယဟန္တာပုဂ္ဂိုလ်ကြီးပဲသဗ္ဗညုတဉာဏ်တော်ပိုင်ရှင်တရားပဲဆိုတာကိုသူမသိဘူးခုမှခွေးလိုခြင်းခွေးလိုနေခွေးလိုသွားခွေးလိုစားနေတဲ့ပုဂ္ဂိုလ်ကိုသူကအဲ့ဒီပုဂ္ဂိုလ်ယဟန္တာပဲရှိလားနဲ့ခေါင်းပါတဲ့အကျင့်ကိုကျင့်နေတာခွေးလိုနေတော့လေခွေးလိုပဲလေးပဲတော့စိတ်တော်လေးပြာပုံနဲ့ပဲ

ကိုအားထုတ်နေတဲ့တရားကဝိပဿနာလားသမထလားမသိကြဘူးသမထတရားကိုလည်းဝိပဿနာလို့ထင်ကြတယ်ဝိပဿနာကိုလည်းပဲသမထလို့ထင်နေကြတယ်ဒါကြောင့်ဒီနေ့ဘုန်းကြီးတို့မင်္ဂလာရမဓမ္မမိသားစုများကိုသမထနဲ့ဝိပဿနာလေးကိုပဲပဲကြားကြားလေးသိနိုင်အောင်ဘုန်းကြီးကစွမ်းနိုင်တယ်များရင်းနှီးချုပ်ပြီးတော့ဟောကြားပေးမှဖြစ်ပါဒီတော့ ဒီဘာဝနာတရားတွေပေါ်များအားထုတ်တဲ့အခါကာလမှာဒီကမ္မဋ္ဌာန်းတရားဆိုတာကဘုန်းကြီးတို့သမထကမ္မဋ္ဌာန်း40တောင်ဘုန်းကြီးတို့ဟောထားတာရှိပါအဲဒီကမ္မဋ္ဌာန်းဘာဝနာအနေနဲ့ရှုရတဲ့အခါမှာတမာတိကမ္မဋ္ဌာန်းဖြစ်အောင်ရှုတာကတစ်မျိုးဝိပဿနာဘာဝနာကမ္မဋ္ဌာန်းဖြစ်အောင်ရှုတာကတစ်မျိုးနှစ်မျိုးရှိတယ် အဲ့ဒီနှမျိုးရဲ့မှာဘုရားတို့ကတိုင်း10ပါးကတိုင်း10ပါးလို့ဆိုရဲပထဝီမြေကတိုင်းပေါ့အာဘောရေကတိုင်းတေဇောမြေကတိုင်းစတဲ့ဝါရောလေကတိုင်းအစရှိရဲ့အဲ့ဒီကတိုင်းအာယု10မျိုးကိုရှုနေလို့ရှိရင်အဲ့ဒီပုဂ္ဂိုလ်သမာဓိတာဖြစ်တယ်ဝိပဿနာမဖြစ်ဘူး တချို့ကပထဝီမြေကတိုင်းဆိုတာကမြေလေးကိုသကောတော့ဖြစ်ဖြစ်ဒီဓမ္မမဟုတ်ပကံများတော့ဖြစ်ဖြစ်စီဝိုင်းဝိုင်းပြီးတော့မိမိရဲ့စိတ်ကိုအဲ့ဒီမြေပေါ်မှာဒီပဝိုင်းလေးထဲမှာလည်းစိတ်ကြီးစိုက်တာအဲ့ဒီဘဝနေပြီးစိတ်တွေမှာမတော်ပြရအဲ့လိုမြေကတိုင်းရှုနေတာဒါသမာဓိကမ္မထာပဲသမထကမ္မထာပဲ တချို့ကအာဘုံရေကတန်းရေကံဘောင်ကနေပြီးတော့ရေကံဘောင်မှာထိုင်ပြီးတော့ရေကိုကိုယ်မှန်သားနဲ့ကိုသဘောလောက်ဖြစ်စီပန်းလောက်ဖြစ်စီအဲ့ဒီမှာဝိုင်းပြီးတော့အဲ့ဒီရေပေါ်မှာပဲအဲ့ဒီနေရာမှာပဲဆိုင်းပြီးတော့ကြည့်နေမိမိစိတ်ကိုဘယ်မှသွားမခံဘူးတခုတည်းသောအာယုံပေါ်မှာဘယ်အာယုံပေါ်မှာလဲတခုတည်းသောအာယုံဒီတခုတည်းသောအာယုံပေါ်မှာဒီစိတ်လေးဘယ်မှမသွားအောင်သူစိုက်ပြီးတော့ နှလုံးသွင်းနေတာကျင့်ပွားနေတာဒါသမထကမ္မထာမင်းညာသောအပြင်ကျေရောဆိုတဲ့မိဂတိုင်းကိုအထုကြတဲ့ပုဂ္ဂိုလ်ကြီးများရှေ့မှာမိနိုင်လေးထွန်းထားပြီးတော့အဲ့ဒီမိနိုင်လေးမိတော့ကလေးကိုပဲစိတ်ကလေးကိုစိုက်ထားတယ်မိမိစိတ်လေးကဒီမိတော့ကလေးကနေပြီးတော့ဘယ်မှလွတ်မသွားအောင်ဒီမိတော့ကလေးပေါ်မှာပဲအာရုံစိုက်ပြီး နှလုံးသွင်းနေတာရှုပွားနေတာဒါသမာဓိကမ္မထံသမထကမ္မထံပဲဝိပဿနာကမ္မထံမဟုတ်ဘူးဝိပဿနာလည်းမဖြစ်ဘူးဒါကြောင့်မို့အဲ့ဒီကတိုင်းအာယုန်တွေကိုမိမိတို့ရှုနေလို့ရှိရင်သမာဓိတော့ဖြစ်တယ်ဒါပေမဲ့ဝိပဿနာဉာဏ်ဖြစ်ရလားမဖြစ်ပါဘူးဖြစ်နိုင်နောက်ပြီးတော့ဘုန်းကြီးတို့ဥတ္တမာရကခိုးရောင်နေတဲ့သူသေးကောင်းကြီး မိမိရဲ့အာယုံထဲမှာပေါ်ပြီးတော့အဲဒီမှာရှုပွားနေတာဝိနည်းကညိုမဲနေတဲ့သူတွေကောင်းကြီးပုတ်ပွားနေတဲ့သူတွေကောင်းကြီးစသည်ဖြင့်အတုပအာယုံ10မျိုးပေါ့တချို့ဌာနတွေမှာရှိပါတယ်ယောဂီပုဂ္ဂိုလ်ကဒီမှာထိုင်ပြီးတော့နေတဲ့အချိန်မှာမိမိရဲ့ဝင်လေထွက်လေကိုကပြင်းပြင်းလေးရှုနေ အဲ့ဒီအချိန်မှာဘုရားကပ္ပံပေးနေတဲ့ပုဂ္ဂိုလ်ကအဲ့ဒီမှာသူသေးကောင်းကြီးအပုပ်ကောင်းကြီးစသည်ဖြင့်အာယုမိတ်တွေထင်လာအောင်သူကနေပြီးအတန်ပေးပြီးတော့ပုံဖော်ပြတယ်အဲ့လိုပုံဖော်ပြီးတော့ဒီလိုသူသေးကောင်းကြီးအပုပ်ကောင်းကြီးစသည်ဖြင့်ဒီအတုပအာယု10မျိုးကိုရှုနေတာလေ တမာတိပဲဖြစ်တယ်ဝိပဿနာဉာဏ်မဖြစ်နိုင်ဒါကြောင့်သူလည်းပဲသမထကမ္မထံပဲနောက်အနုတ္တိ7ပါးပါ7ပါးနေမယ်အနုတ္တိ7ပါးအနုတ္တိ7ပါးဆိုတော့ဗုဒ္ဓအနုတ္တိဘုရားရဲ့ဂုဏ်တော်ကြီးနှလုံးသွင်းဆင်ခြင်ပြီးတော့နေတာကျောင်းကြီးရသော်ဘုရားရှင်ရဲ့အရဟံ ပူဇော်ထုကိုခံတော်မူဆိုင်စေသောမြတ်စွာဘုရားမြတ်စွာဘုရားရဲ့ကိုအရဟံလောဘဒေါသမောဟအစရှိတဲ့ကိလေသာမြစ်ကြီးတို့မှာကင်းဝေးစင်ကြယ်တော်မူသောမြတ်စွာဘုရားအဲ့လိုဘုရားရှင်ရဲ့ဂုဏ်တော်များပေါ့အဲ့လိုဂုဏ်တော်များကိုမိမိတို့နှလုံးသွင်းဆင်ခြင်ပြီးတော့နေတာလည်းပဲဒီဗုဒ္ဓလူတ္တိနေရာဖြစ်ဆင်ခြင်နေတာလည်းပဲဒါသမထပြုတာ သမာဓိဖြစ်တယ်ဉာဏ်မရှိဘူးနောက်ပြီးတော့ဓမ္မနုပတိတရားတော်ရဲ့ခုံသတိထိကမျက်မှောက်ကိုယ်တိုင်တွေ့မြင်နိုင်တဲ့တရားတော်ပဲအကာလိကအချိန်အကွက်မဆိုင်နိုင်တဲ့ချက်ချင်းလည်းငင်းအခုလည်းငင်းကိုအကျိုးပေးနိုင်တဲ့တရားတော်တွေပဲမြတ်စွာဘုရားရှင်ဟောကြားထားတဲ့တရားတော်ရဲ့ဂုဏ်လေးကို နှလုံးသွင်းဆင်ခြင်နေတာဟာလည်းပဲတမာရိတာဖြစ်ပြီးဝိပဿနာဉာဏ်မဖြစ်နိုင်တဲ့အတွက်ကြောင့်သူလည်းပဲသမထကမ္မထာမင်းနောက်တကဘုန်းကြီးတို့တန်ခါနုတတိအာနာရောရဲ့ဂုံသူပရိပန္နလောဘကင်းကြောင်ဒေါသကင်းကြောင်မောဟကင်းကြောင်သီလသမာဓိပညာအရှင်ကောင်းတွေကျင့်ကြံပွားများအားထုတ်နေတဲ့သံဃာတော်ရှင်ရည်တည်ပြီးဝိစုပရိပန္နညာယပရိပန္န ဆင်းရဲခြင်းကြောင့်အကျင့်ကောင်းအကျင့်မှန်တွေကိုကျင့်ကြံအထုတ်နေတဲ့သံဃာတော်ရှင်ရဲ့ဒီပဲလို့ယခုလိုသံဃာတော်ရဲ့ဂုဏ်ကိုနှလုံးသွင်းဆင်ခြင်နေတာဟာလည်းပဲတမာရီကမ္မထံတမထကမ္မထံတမာရီပဲဖြစ်နိုင်တယ်ဝိပဿနာဉာဏ်မဖြစ်နိုင်နောက်တစ်ခါသီလနုတ္တိမိမိရဲ့သီလကိုကြီးရပြီးနှလုံးသွင်းဆင်ခြင်နေတာအဲ့လိုသီလကုန်တွေနှလုံးသွင်းဆင်ခြင်နေတာကလည်းပဲ သမာဓိကမ္မထာနောက်တစ်ခါသာသာနုဒ္ဓတိသာသာနုဒ္ဓတိဆိုတာကမိမိစွန့်ကြဲပေးကံလူတန်းဘူးတဲ့ဒါနဂုဏ်တွေကိုနှလုံးသွင်းမိမိကြောင်းလူကြီးလူတန်းဘူးတာဖရာလူတန်းဘူးတာတင်ကြောင်းနေဆောက်လို့လူတန်းတာရေတွင်းရေကန်နေဆောက်လို့လူတန်းတာဓမ္မယုံကြီးတွေဆောက်လို့လူတန်းတာအများသူကအာယုပြုကြည်ညိုနိုင်အောင်ဘုရားကကြီးလူတန်းတာ အဲ့ဒီမိမိလူဒန်းရဲ့ဒါနဂုဏ်တွေကိုနှလုံးသွင်းပြီးတော့ဆင်ခြင်နေတာအဲ့ဒါသာဂာနုတ္တိဒီလိုပဲသမာဓိသာဖြစ်ပြီးဝိပဿနာဉာဏ်မဖြစ်နိုင်ဘူးဒါကြောင့်သမထကမ္မထာပဲတဲ့ဒေဝတနုတ္တိနတ်တို့ဤသရဏသီလစရဂုံနဲ့ဥပမာပြုပြီးတော့မိမိရဲ့သရဏသီလစရဂုံတွေကိုနှလုံးသွင်းဆင်ခြင်ပြီးတော့နေတာဒါဒေဝတနုတ္တိ ဒါလည်းမျိုးတမာရိတာဖြစ်တယ်ဝိပဿနာဉာဏ်မဖြစ်နိုင်ဘူးသမထကမ္မထံပဲဥပတမနုဒတိဥပတမနုဒတိဆိုတာကနိဗ္ဗာန်ရဲ့ကိုယ်ကိုအာရုံပြုတာမိမိတို့နိဗ္ဗာန်ကိုကိုယ်တိုင်လေးရောက်ဘူးလားမဟုတ်ဘူးလားမဟုတ်မြတ်စွာဘုရားဟောကြားထားတဲ့နိဗ္ဗာန်ရဲ့အငြိမ့်တဲ့ဂုဏ်တွေကိုပဲကိုယ့်ဟာကိုယ်အာရုံပြုပြီးတော့နှလုံးသွင်းရတယ် နိဗ္ဗာန်မှာယုံနာသင်္ခါရတွေအလုံးငြိမ်းနေပြီနိဗ္ဗာန်မှာအလင်းရောအဝင်းရောဆိုတာတွေလည်းနိဗ္ဗာန်မှာမရှိဘူးအလုံးယုံနာဖြစ်ဖြစ်ဒီအကုန်လုံးငြိမ်းနေတဲ့ဆင်းရဲအလုံးငြိမ်းနေတဲ့နိဗ္ဗာန်ရဲ့ကိုယ်ကိုနှလုံးသွင်းဆင်းရဲတာဒါဥပဒ္ဓမာနုတ္တိကိုဒါလည်းပဲသမထသမထပဲနောက်တကဗရဏနုတ္တိသေခြင်းတရား တည်ခြင်းရဲ့အကြောင်းတွေနှလုံးသွင်းဆင်ခြင်နေတာအဲ့ဒါမရဏနုပတိဒါနဲ့သမထကမ္မထတရားတွေကြီးတယ်အဲ့ဒီအနုပတိ10ပါးဒီလိုနှလုံးသွင်းဆင်ခြင်နေတာဟာလည်းပဲဒါတမာရိတာဖြစ်တဲ့အလုပ်တွေဖြစ်တဲ့အတွက်သူကဝိပဿနာဉာဏ်ဖြစ်ဘူးဒါကြောင့်သူ့ကိုယ်လည်းသမထကမ္မထမ်းပဲ ဒါမျိုးတရားတွေနှလုံးသွင်းကြတဲ့ပုဂ္ဂိုလ်တွေဟာဒီလိုဆင်ញင်တာတွေပွားများတာတွေဒါတွေနဲ့ဆက်ပြီးတော့ကိုခွဲခြားပြီးတော့သိနိုင်ဖို့နောက်ပြီးတော့ဘုန်းကြီးတို့ကာယကတ္တသတိရသံပင်မွေးခြင်းခြေလက်လက်ဖက်သွားအရေးစပြီးခြင်းမိမိရဲ့ကိုယ်ထဲမှာရှိနေတဲ့32ခုထာကအဖို့စုတွေကိုတစ်ခုစီတစ်ခုစီတစ်ခုစီတစ်ခုစီတစ်ခုစီ ကွဲခြားပြီးတော့နှလုံးသွင်းဆင်ခြင်ပြီးတော့ရှုနေတာဒါလည်းပဲတမာရိကမ္မထာဖြစ်နေတယ်တမထကမ္မထာပဲတမာရိတာဖြစ်တယ်ဝိပဿနာဉာဏ်မဖြစ်ဘူးနောက်ပြီးတော့ဘုန်းကြီးတို့ဝင်သက်ထွက်သက်အဲဒီဝင်သက်ထွက်သက်ကိုရှုတဲ့အာနာပါနသတိဆိုတာလည်းပဲဘုန်းကြီးတို့ဒီဝိသုဒ္ဓိမေမှာတမထကမ္မထာနဲ့မှာပဲထည့်ဟောတာပါတမာရိကမ္မထာပဲသို့တော်လည်း ဒီအာနာပါနတော်ထမ်းမှာတော့ဝိပဿနာဉာဏ်ဖြစ်အောင်ရှုတဲ့နည်းနဲ့ရှိတဲ့အတွက်တူကဝိပဿနာနဲ့တွဲပြီးတော့တွဲပြီးဟောလို့လေရတယ်တဲ့ဒါပေမဲ့ဘုရားဝိသုဒ္ဓိမေမှာကသမာဓိကမ္မထာနဲ့မှာပဲပြတ်တာတယ်ဒါကြောင့်ဒီနေရာမှာလည်းပဲသူ့ကိုသမာဓိကမ္မထာသမထကိုသမာဓိကိုသာဖြစ်စေနိုင်တဲ့အတွက်ကြောင့်သူ့ကိုလည်းပဲသမထကမ္မထာလို့ညီပေးနေတာနောက်ပြီးတော့ မေတ္တာကရုဏာမုဒိတာဥပေက္ခဆိုတဲ့ဓမ္မဝိဟာရကမ္မထံတရားတို့အဲ့ဒီဓမ္မဝိဟာရတရား၄ပါးရဲ့အရုပဇံကိုရအောင်အရုတဲ့အရုပကမ္မထံ၄ပါးအဲ့ဒီ၈ပါးဟာလည်းပဲတမာရိတာဖြစ်စေနိုင်တယ်ဝိပဿနာဉာဏ်မဖြစ်စေနိုင်ဒါကြောင့်မို့သူလည်းပဲသမထတော်ထမ်းပဲနောက်ဘုန်းကြီးစားတဲ့နောက်တဲ့အစာအာဟာရတွေကိုဆက်စုပ်ပွေထင်အောင်ဆင်ကျင်တာ ဒါကိုအဟာရိပฏิကူလပညာဒါလည်းပဲသမာဓိကမ္မထာပဲနောက်ပြီးတော့မိမိတို့ကိုယ်ထဲမှာရှိနေတဲ့ဓာတ်၄ပါးခွဲခြားပြီးတော့ရှုတာဒါစတုဓာတုဝဝဋ္ဌာလို့ခေါ်ပါအဲ့ဒီစတုဓာတုဝဝဋ္ဌာကမ္မထာကိုကမ္မထာစတုဓာတုဝဝဋ္ဌာကမ္မထာဒါလည်းပဲသမာဓိကမ္မထာပဲကမ္မထာကမ္မထာသို့တော်တဲ့ ဝိပဿနာရဲ့အခြေခံဖြစ်တဲ့တွေ့ဒီသရုပ်တော်ဝါဝဒတလေးပါးကိုရှုတာဝိပဿနာရဲ့အခြေခံဖြစ်တဲ့အတွက်သူဟာဝိပဿနာနဲ့လည်းဆိုင်နေဒီကမ္မဋ္ဌာန်း40လုံးပေါ့အားလုံးဟာဒီကမ္မဋ္ဌာန်း40ထဲမှာဝိပဿနာနဲ့ဆိုင်တဲ့ကမ္မဋ္ဌာန်းဆိုလို့အာနာပါနာတစိတစ်ပိုင်းနဲ့သတုဓာတုဝါဝဒံဆိုရင်သတုဓာတုဝါဝဒံမှာတပါး ကျန်တဲ့ကမ္မထာအာယုံတွေရှုရင်တမာရီပဲဖြစ်မယ်ဝိပဿနာဉာဏ်မဖြစ်နိုင်ဝိပဿနာဉာဏ်မဖြစ်နိုင်တဲ့အတွက်ကြောင့်မို့သူဟာသမထဘာဝနာလေဘာဘာဝနာပါလိမ့်မယ်သမထဘာဝနာပါဗျာသမထဘာဝနာအခုအားလုံးပေါ်ပြလာခဲ့တဲ့ဒီကမ္မထာတရားတွေဟာမိမိတစ်ခုတည်းသောအာယုံကိုစိတ်တည်နေအောင်ရှုတဲ့ကမ္မထာတွေကြီးတယ် တကူတည်းသောအာယုံကိုရှုတော့တည်နေအောင်ရှုတဲ့ကမ္မထာကိုလည်းများတာကမ္မထာကမ္မထာကြီးတွေဘုန်းကြီးတို့ခုဒီမှာကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးဆက်ပြီးတော့ဆရာတော်ဘုရားကြီးတရားပြီးစဉ်အချိန်ကကာလကလေးဒီအတ္တတပတ္တတာအာနာပါနဝင်နေထွက်ပြီးကစတာပါအဲဒီဝင်နေထွက်တွေကစပြီးတော့ရှုရင်းနဲ့ဒီမှာဖောင်းမှုပိန်မှုဆိုတဲ့ဒီမှာ ဝါယောဓာတ်လေးရဲ့တွန်းကန်နေတဲ့သဘောလှုပ်ရှားနေတဲ့သဘောရွေ့ရှားနေတဲ့သဘောဟာအင်မတန်ထင်ရှားနေတာကိုတွေ့ရတယ်။သတိပဋ္ဌာန်ဒေသနာတော်မှာလည်းယထာယထာဝပဏ္ဏတကံယောပဏိဟိတောဟောတိတထတထနာပက္ကနာတိလို့ဖွင့်ပြတာ။ယထာပကတံဝိပဿနာပိနိဝေတောဟောတိထင်ရှားတဲ့အတိုင်းရှုရမယ်။ဝိပဿနာရှုရဆိုတာမထင်ရှားတာရှုရမှာလားထင်ရှားတာရှုရမှာလား ထင်ရှားတာရှုရမှာပါအဲ့တော့ထင်ရှားတာရှုရမယ်ဆိုရင်ဒီဖောင်းမှုပိန်မှုအာယုံကပုံပြီးထင်ရှားနေတာကိုတွေ့ရတယ်အဲ့လိုထင်ရှားနေတာကိုတွေ့ရတဲ့အတွက်ကျေးဇူးရှင်ပါလိဆရာတော်ဘုရားကြီးယောဂီများတို့တရားပေးတဲ့ကံမှာဒီအာနာပါနကိုရရှုရှုဒီဝမ်းဝမ်းမိုင်းနဲ့ချက်တိုင်နေတာလေးရဲ့ဒီလိုချင်းကြောကံလို့ဆရာရွေးရှားနေတဲ့သဘောလေးပဲရှုရှုခွင့်ပြုလိုက်တဲ့ကံမှာယောဂီအများက ဒီဝမ်းမိုင်းနဲ့ချက်တိုင်နေရာလေးရဲ့ဒုက္ခလူရှားရွေ့ရှားနေတဲ့သဘောလေးကပိုပြီးထင်ရှားပါလေ။ရှုရတာလည်းအာယုပြုလို့အမတန်လွယ်ကူပါတယ်။ဒါကြောင့်သူ့ကိုယ်ပဲရှုရသည်ဆိုပြီးတော့အဲ့ဒီကြတော့မှဆရာတော်ဘုရားကြီးဟာအညာဒီနေရာလေးကအာယုပြုလို့လွယ်တယ်ထင်လဲထင်ရှားတယ်။တကယ်တတိပဌာန်ဒေသနာတော်လည်းလည်းကိုက်ညီတယ်ဆိုပြီးတော့ဆရာတော်ဘုရားကြီးဟာလေးကိုဖမ်းတဲ့နေရာမှာ နာသီးပြားကအဖမ်းမဲနဲ့ဒေနေရာလေးကတော့ဖမ်းတယ်ဝမ်းလိုက်တရားလေးကဒီဘက်ကိုတော့ဖမ်းတယ်အခုဘုန်းကြီးတို့ယောဂီများအာနာပါနရှုရဆိုတာလည်းပဲဗာဒတ်ကိုရှုတာလေလေဓာတ်ကိုလေဓာတ်ကိုရှုတာအခုဖောင်းတဲ့ပင်နဲ့ဆိုတာလည်းဗာဒတ်ကိုရှုတာလေလေဓာတ်ကိုရှုတာလေဓာတ်ကိုဝါယောဓာတ်ကိုရှုတာလေအတူတူပဲဝါယောဓာတ်ရဲ့ဒုက္ခလေးတွေပဋ္ဌာပအတွေ့အထိလေးကိုရှုရတယ်နာသီးများကိုရှုတာလည်းပဲလေလေးရဲ့တွန်းထိသွားတဲ့သဘောတိုးထိသွားတဲ့သဘောဒီသဘောလေးကိုရှုရတာလေ အဲအတူတူပဲရှိနေတာဒါပေမဲ့ယတပကတဝိပဿနာပြီးနိဗ္ဗေတောဟောတိဆိုတဲ့ဒေသနာတော်တန်ထင်ရှားတဲ့အာယုံကိုရှုသွားရမယ်ဆိုတဲ့အတိုင်းပဲဖောင်းမှုပင်မှုလေးကထင်ရှားနေတဲ့အတွက်ကြောင့်အဲဒီဖောင်းမှုပင်မှုအာယုံလေးကိုရှုတယ်သို့တော့ဒီဖောင်းတာပင်တာလေးတစ်ခုလေးကိုသာစိတ်တည်မလွတ်အောင်ရှုရမယ်ဆိုရင်တစ်ခုလေးရှုရမယ်ဆိုရင်သူလည်းသမထလားဝိပဿနာလား သမထပါသမထပဲဖြစ်သွားမှာဒါလေးပဲကိုယ်လည်းပဲရှုနေရမယ်ကိုယ်စိတ်လေးဘယ်မှမပေါအောင်ဒီဟောင်းတာပင်ကလေးပဲရှုပြီဆိုရင်ဒါသမထအခုဘုန်းကြီးတို့ရှုနေတာကဒီဖောင်းမှုပိန်မှုအာယုံလေးဟာထင်လဲထင်ရှားတယ်အများအားလည်းရှိတယ်ဆိုပြီးတော့ပင်နိုင်ထားပြီးတော့ရှုစေတယ်သို့တော့အဲ့ဒီဖောင်းအာယုံပင်အာယုံလေးရှုရင်းကစိတ်ကလေးအပြင်ထွက်သွားရင်အဲ့ဒီထွက်စိတ်ကလေးကိုမရှုရဘူးလားရှုရပါဘူး ကမိမိရဲ့နားထဲမှာအတန်အာယုံလေးချင်းချင်းရှားရှားကြားလာရင်ကြားရဲ့အတန်အာယုံလေးရောမရှိရဘူးလားရှိပါပါမိမိရဲ့ခန္ဓာကိုယ်အောက်ပိုင်းကလယ်ပိုင်းကတက်ပိုင်းကဝေဒနာလေးတွေပေါ်လာရင်လည်းအဲ့ဒီဝေဒနာကိုမရှိရဘူးလားရှိပါပါဗျာအဲ့ဒါပေါ်လို့ရှိတာလားမပေါ်ပဲရှိတာပေါ်လို့ရှိတာပါဗျာမရှိပဲရှိတာလားရှိလို့ရှိတာရှိလို့ရှိတာပါမရှိပဲနဲ့ရဟစာမတ်စာရှုနေရင်ဝိပဿနာဖြစ်ပါမလားမဖြစ်ပါဘူးမဖြစ်တော့ အဲတော့ထင်ရှားလို့ပေါ်လာလို့ရှိနေလို့ရှိနေတဲ့အတိုင်းလေးကိုရှုတော့တာအဲ့ဒီလိုတစ်ခုတည်းသောအာယုံကိုမရှုဘဲနဲ့ပေါ်လာသမျှအာယုံလေးတွေကိုရှုနေရင်လည်းပဲဒါသမထလားဝိပဿနာလားဝိပဿနာပါဝိပဿနာဆိုတာဝိဆိုတာပေါ်ရပဿနာရှုတာဝိပဿနာပေါ်ရလေးကိုရှုနေတာ ဘာကိုရှုနေတာလဲပေါ်ရအောင်ရှုနေတာဒီပေါ်ရအာယုလေးရှုနေတာတခုလေးရှုခိုင်းတာမဟုတ်ဘူးပေါ်ရအာယုလေးကိုရှုနေတာရှုပြန်တော့ရောဒီပေါ်မှာတည်နေုံလေးရှုရမှာလားသိအောင်ရှုရမှာသိအောင်ရှုရမှာသိအောင်ရှုရမှာဟုတ်လေဆိုရင်လည်းသူ့ရဲ့တည်နေခြင်းတည်နေခြင်းရွေးရှားတောကံတောင်းတင်းနေတဲ့သဘောလေးသိနေရဘယ်လဲဆိုရင်လည်းတည်နေခြင်းတည်နေခြင်းရွေ့ရွေ့ပြီးရွေ့ရွေ့သွားတဲ့သဘော အဲ့ဒီရွေးမှုလေးရဲ့အစင်းစင်းအဲ့ဒီမှာတရေကြီးရွေးနေတဲ့သဘောလေးကိုသိချင်မြင်အောင်ရှုရမှာအဲ့လိုဉာဏ်နဲ့ပေါ်လာအောင်ရှုရမှာသူ့ရဲ့သဘာဝလက္ခဏာတွေကိုထင်အောင်ရှုရမှာအဲ့ဒီသဘာဝလက္ခဏာတွေအားကောင်းလာတဲ့အခါကျတော့သင်္ကတလက္ခဏာဘာလက္ခဏာလဲသင်္ကတလက္ခဏာပါသင်္ကတလက္ခဏာဆိုတာရှစ်တာရင်အလေတီသွားတာရင်နောက်ဆုံးပြတ်သွားတာဥပ္ပံထီ ပင်ဥပဆိုတာဖြစ်တာထီဆိုတာတည်တာပင်ဆိုတာပြက်တာအဲ့ဒီမှာဟောင်းတာလေးယူလိုက်ရင်အဲ့ဒီဖောင်းမှုလေးရဲ့အစာရောအလင်းတည်သွားတာလေးရောဆုံးချက်သွားတာသူ့ချက်တွေပြီးသွားတာပင်လေးဆိုရင်လည်းပင်မှုလေးစဖြစ်ပေါ်လာတာရောပင်မှုလေးရဲ့အလယ်ပိုင်းတည်နေတာရောပင်မှုလေးဆုံးသွားတာရောအကုန်တည်တယ်အဲ့လိုတီးဖို့ဆိုတာမိမိစိတ်လေးကဒီရှုတဲ့အာယုံပေါ်မှာမနေပဲတီးပါမလား မသိပါဘူးမသိနိုင်စိတ်လေးကရှုတဲ့အာယုံပေါ်မှာစာအနေအဆုံးတရောကပ်ပါသွားရင်စာပိုင်းရောအလယ်ပိုင်းရောအဆုံးပိုင်းရောမသိနိုင်ဘူးလားသိနိုင်ပါလေအဲ့လိုသိလာပြီဆိုရင်ဘုန်းကြီးတို့ယောဂီများသင်္ကတလက္ခဏာထင်တာဘာလက္ခဏာထင်တာသင်္ကတလက္ခဏာသင်္ကတလက္ခဏာထင်တာဒါဖောင်းမှုပိန်မှုလေးတစ်ခုပြောရင်ဘုန်းကြီးတို့ယောဂီများတထွာပြရင်တဏှာမြင်တဲ့ပုဂ္ဂိုလ်တွေအတွေ့အကြုံတွေနဲ့ရင်းချက်နေပြီဘုန်းကြီးတို့ယောဂီများအားလုံးဟာ ကမ္မထာနိလန်းတွေကိုစိုးအောင်ဆရာကောင်းတမန်ကောင်းတွေကိုအမိကိုပြုပြီးတော့အထုတ်ခဲ့ကြတဲ့ပုဂ္ဂိုလ်ကြီးချင်းဘုန်းကြီးဒီတနေရာလေးကိုပြောလိုက်ရှင်အားဖြင့်ဟောဈဉ္ညာလျှောက်ရင်လေးဒီလိုပဲသိရမှာပါလားရက်ယူမှရင်လေးဒီတိုင်းပဲသိရမှာပါလားကွေးမှုဆမ်းမှုလေးရှိရင်လေးပဲဒီလိုပဲသဘာဝလက္ခဏာတိက္ကဋလက္ခဏာဒီလိုပဲထင်သွားရမှာပါလားဆိုတာသဘောပေါက်ပါလားတခုကိုပြောပြရင်အားလုံးသဘောပေါက်ဖို့လိုအပ်ပါ အဲ့ဒီဒေဂရလက္ခဏာအာကောင်းလာပြီအဲ့လိုအာကောင်းလာတဲ့အခါကျတော့မှဟောရှုလိုက်တယ်။ဟောင်းတယ်လို့ရှုလိုက်ပြီဆိုရင်အလယ်ပိုင်းအချိန်ရှားပဲလေဟောင်းမှုလေးစတာနဲ့ဟောင်းမှုလေးဆုံးသွားတာလေဖြစ်တာရဲ့ပြက်တာအခုတည်းဘယ်နဲ့ဆိုရင်ပင်မူလေးစဖြစ်ပေါ်လာရင်ကလေပင်မူလေးဆုံးသွားတာဒီအလယ်ပိုင်းအချိန်ရှားတော့အဖြစ်နဲ့အပြည့်အဖြစ်နဲ့ပြည့်ဒါပဲတည်း ရင်းညံသွားနေတဲ့ယောဂီပုဂ္ဂိုလ်ကြွရတယ်ဆိုရင်လည်းကြွမှုလေးစာပိုင်းဖြစ်လာတာလေးနဲ့ကြွမှုလေးဆုံးပါတယ်ပြတ်သွားတယ်။လမ်းမှုလေးဖြစ်လာတာလေးနဲ့လမ်းမှုလေးဆုံးသွားတယ်ပြတ်သွားတယ်။ချမ်းမှုလေးဖြစ်လာတာလေးနဲ့ချမ်းမှုလေးဆုံးသွားတယ်ပြတ်သွားတယ်။အားလုံးရှုလိုက်တိုင်းရှုလိုက်တိုင်းဟာအလယ်ပိုင်းမရှင်းရှားတော့ဘူး။အစနဲ့အဆုံးအဖြစ်နဲ့အပြည့်ထင်ရှား။အဲဒီလိုဉာဏ်ထဲမှာပေါ်လာပြီဆိုရင်သာမဉ္ဇလက္ခဏာထင်လာတယ် ဘာလက္ခဏာလဲဒါမင်းရလက္ခဏာပါဒါမင်းရလက္ခဏာထင်ပြီဆိုတော့မြဲတာတွေ့တာလားမမြဲတာတွေ့တာမမြဲတာတွေ့တာမမြဲတာတွေ့တာဘုန်းကြီးတို့ဒီမှာဝိပဿနာဆိုတာလက္ခဏာ၃ရပ်ထင်မြင်မှဝိပဿနာဉာဏ်ဖြစ်တာဟုတ်တယ်မလားမှန်ပါပါဒါကြောင့်ဒီမှာယုံနာဒီတရားလေးရဲ့ဖြစ်ပြီးပြည့်သွားတဲ့သဘောဆိုတာမငြဲတဲ့တရားမငြဲတဲ့တရားဆိုတာနိစ္စခေါ်တာအနိစ္စခေါ်တာအနိစ္စခေါ်ပါလေအနိစ္စဥပဒနာဉာဏ်ပေါ်လာတာ ဒီလက္ခဏာတွေထင်ရမှာရှုတိုင်းရှုတိုင်းဒီလက္ခဏာထင်သွားတာဒါကြောင့်မို့တည်ငြိမ်ယုံရှုနေတာကသမထအာယုတစ်ခုလေးကိုသာဒါနဲ့ဝင်နေထွက်နေဆိုရင်ဝင်နေပြီးထွက်နေပြီးဝင်နေပြီးထွက်နေပြီးတချို့ကတခါလေဒါလေးတစ်ခုလေးကိုပဲလက်နေတာကောင်းဝန်ခံခြင်းခြင်းခြင်းခြင်းခြင်းခြင်းခြင်းခြင်းခြင်းခြင်းနဲ့အဲ့လိုပေါ့နာသီးပြားရဲ့ဒီဝင်လေလေးရဲ့အစနဲ့ဆုံးကိုသိအောင်မရှိဘူးနာသီးပြားလေးကပ်ပြီးတော့တခါဒါလေးကိုထောင်းစားနဲ့ရှူရှူရှူရှူရှူရှူနဲ့လုပ်နေတာအဲ့ဒီဟာလေးလုပ်နေပြီဆိုရင်သိတာပါပဲ အဲ့ဒီပုဂ္ဂိုလ်ကောင်းတစ်ဆက်ဆက်ညိတ်နေပြီဆိုရင်သူဝင်နေထွက်နေနေကိုသူရှိနေဒီစိတ်လေးဘယ်မှမပြေအောင်သူဒါလေးကိုကပ်ဖမ်းနေဒါလေးကိုလည်းကပ်ဖမ်းနေပြီဆိုရင်ဒါဝိပဿနာလားသမထသမထသမထပဲဒါလေးတခုလည်းဘာမှဘယ်အာယုံမှသူမလိုက်အောက်ကဝေဒနာပေါ်လည်းမလိုက်ဘာတစ်ခုမှဖြစ်နေတာမှမလိုက်ဘူးသူကဒါပဲအဲ့ဒါကိုဒေဒီမေကြီးဇွဲကောင်းကောင်းနဲ့ဒါလေးတခုလည်းကနေမလောက်အောင်ရှုနေပြီဆိုရင်ဒါသမထ အဲ့ဒီဝင်နေထွက်နေရှိသလိုပဲဘုန်းကြီးတို့ဖောင်းတာပင်တာလေးကိုဒါလေးပဲဖောင်းတာနဲ့မှန်တာနဲ့ပင်တာနဲ့မှန်တာနဲ့ဒါလေးတစ်ခုလေးရှုနေပြီဆိုရင်လည်းသူတွေလည်းပါပါလိမ့်မယ်သမထပါပါလိမ့်မယ်တစ်ခုလေးရှုနေရသမထဒီတစ်ခုလေးတော့အာယုံပေါ်မှာစိတ်ကြီးတည်နေအောင်ရှုနေရသမထအေးရှုတိုင်းရှုတိုင်းရင်မမြဲတဲ့သဘောဆင်းရဲတဲ့သဘောအဆိုးမရတဲ့သဘောအဲ့ဒီလက္ခဏာတွေထင်မြင်အောင်ရှုရင်ပါလေနဲ့ဝိပဿနာကဲဒါလေးရှုကြည့်အောင်နော် ဒီငြိမ်ယုံမြဒီငြိမ်ယုံမြရှုနေကရှုနေကသမထခေါ်ပါသည်သမထခေါ်ပါသည်ဒီငြိမ်ယုံမြဒီငြိမ်ယုံမြရှုနေကရှုနေကသမထခေါ်ပါသည်သမထခေါ်ပါသည်ဒီပါတစ်ခေါက်ဒီငြိမ်ယုံမြရှုနေကသမထခေါ်ပါသည်ဒီငြိမ်ယုံမြရှုနေက ပမထခေါ်ပါသည်လက္ခဏာ၃ရပ်လက္ခဏာ၃ရပ်ရှုတိမှရှုတိမှဝိပတ်ခေါ်ပါသည်ဝိပတ်ခေါ်ပါသည်လက္ခဏာ၃ရပ်လက္ခဏာ၃ရပ်ရှုတိမှရှုတိမှဝိပတ်ခေါ်ပါသည်ဝိပတ်ခေါ်ပါသည်လက္ခဏာ၃ရပ်ရှုတိမှဝိပတ်ခေါ်ပါသည်လက္ခဏာ၃ရပ်ရှုတိမှ ဝိပါခောပါတိမိမိတို့ဒီမှာအခုဝိပဿနာဆိုတာဒီလက္ခဏာတွေထင်အောင်ရှုတာလက္ခဏာတွေမြင်အောင်ရှုတာအဲ့လိုရှုနေပြီဆိုရင်ဝိပဿနာဖြစ်သွားတယ်အဲ့တော့ဝိပဿနာမှာလည်းဒီလက္ခဏာမှာအနေစာအနေစာလက္ခဏာအနေစာနုပတနာဘယ်နှမျိုးလဲ၃မျိုး၃မျိုးယောဂီပုဂ္ဂိုလ်ကရှုနေအဲ့ဒီလိုကိုပဲကိုယ်ပဲပြတာသိတာပထမယောဂီကအနေစာကိုမြင်တယ် ဘာကိုမြင်ပါလဲအနေစာအနေစာကိုမြင်အဲ့ဒီအနေစာဉာဏ်မြင်ပေါက်ပြီဆိုမှအနေစာလက္ခဏာထင်လာအလက္ခဏာထင်လာမယ်အနေစာလက္ခဏာပါဒီအဲ့ဒီအနေစာလက္ခဏာဉာဏ်မြင်ပေါက်သွားပြီဆိုမှအနေစာနုပတနာဉာဏ်ဆိုတာပေါ်လာမယ်ဘာနုပဒနာညာလဲအိဋ္ဌာနုပဒနာညာပါ။ဒါကြောင့်မို့ဘုန်းကြီးတို့ကျမ်းဂန်များမှာအနိစ္စံတိခန္ဓာပြင်စကံအနိစ္စံတိခန္ဓာပြင်စကံအနိစ္စံတိ မမြဲတဲ့တရားဟူဒီမှာခန္ဓာပြင်စကံခန္ဓာ၅ပါးပေါင်းပြီးဒီခန္ဓာ၅ပါးတရားဟာမြဲသလားမမြဲဘူးလားမမြဲပါဘူးခန္ဓာ၅ပါးဆိုတာရူပခန္ဓာဝေဒနာခန္ဓာသင်္ခေခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာခန္ဓာဘယ်နှပါးလဲ၅ပါးပါအဲ့ဒီခန္ဓာ၅ပါးမှာယုတ်ခန္ဓာကတစ်ပါးယုတ်ခန္ဓာဘယ်နှပါးလဲတစ်ပါးပါနာမ်ခန္ဓာက၄ပါး၄ပါး အဲ့တော့ပေါင်းလိုက်ရင်ခန္ဓာဘယ်နှပါလဲ၅ပါးပါအဲ့ဒီခန္ဓာ၅ပါးကိုချုံပြီးပြောရင်ဘယ်နှပါလဲ၅ပါးပဲနှစ်ပါးလေးပဲရှိတယ်ယုတ်ခန္ဓာကတပါးနာခန္ဓာက၄ပါးဝေဒနာခန္ဓာသင်္ညေခန္ဓာသင်္ခါရခန္ဓာဝิญဉ္ဇခန္ဓာဆိုတဲ့ဒီဟာနာခန္ဓာ၄ပါးရူပခန္ဓာကယုတ်ခန္ဓာပေါင်းရင်ခန္ဓာ၅ပါးဒါနှစ်ခုကိုချုံပြောရင်ယုံနဲ့နာပဲဟုတ်တယ်မလားအဲ့တော့ဘုန်းကြီးတို့ခုယုံဉာဏ်ရှုနေတာကယုံနာပုံမှာရှုနေတာ ဒီခန္ဓာ၅ပါးပေါ်မှာရှိနေတာဟုတ်တယ်မလားဒီခန္ဓာ၅ပါးတရားတွေကိုယောဂီတို့ကိုရှိနေတယ်ယုတ်တရားပေါ်မှာယုတ်တရားထင်ရှားရင်ယုတ်တရားပေါ်မှာရှိတယ်နံတရားထင်ရှားရင်နံတရားပေါ်မှာရှိတယ်အဲ့လိုရှုနေပြီဆိုရင်အဲ့ဒီဒီယုတ်တရားနံတရားတွေဟာမြဲတဲ့တရားလားမမြဲတဲ့တရားလားမမြဲတဲ့တရားပါဒါကြောင့်ကျမ်းဂန်များမှာကအနိစ္စဒီခန္ဓာပြင်စကံဒီခန္ဓာ၅ပါးတရားတွေဟာမမြဲဘူး ခန္ဓာ၅ပါးတရားတွေပါတယ်လေမမြင်တော့ဘူးအဲ့ဒါကိုဘုန်းကြီးတို့ကျေးဇူးရှင်ဆရာတော်ဘုရားကြီးကခန္ဓာ၅ပါးအနိစ္စမှတ်ကြမမြဲပြီဒီခန္ဓာ၅ပါးတရားတွေဘယ်ခန္ဓာလည်းမမြဲဘူးဝေဒနာသင်ညာသင်္ခါရဝิญဉ်ဒီခန္ဓာ၅ပါးတရားတွေဟာမြဲတဲ့တရားမဟုတ်ဘူးမမြဲတဲ့တရားတွေဒါလေးကိုယောဂီပုဂ္ဂိုလ်ကပထမဦးဆုံးသိနေရမှာဆိုကြည့်လိုက် ခန္ဓာ၅ဝါခန္ဓာ၅ဝါအနိစ္စအနိစ္စမှတ်ကြမမြဲပြီမှတ်ကြမမြဲပြီခန္ဓာ၅ဝါခန္ဓာ၅ဝါအနိစ္စအနိစ္စမှတ်ကြမမြဲပြီမှတ်ကြမမြဲပြီကြည်ပါခန္ဓာ၅ဝါအနိစ္စမှတ်ကြမမြဲပြီ ခန္ဓာ၅ပါးမရိစ္ဆာမကြမမြဲပေ။ဒီဘုန်းကြီးတို့ယောဂီများဟောဒီဖြစ်ပြနေသမျှဖြစ်ပြသမျှဒီယုံနာခန္ဓာတွေကအနိစ္စတရားတွေကြီးတယ်။ဘာကြောင့်လဲယုံတရားကလည်းဖြစ်ပြီးပါလို့နေတာလေ။ဖြစ်နေတာ။နန္တရားကရောဖြစ်ပြီးပြင်းနေတာ။ပြီးပြီးပြင်းနေတာကြီးတယ်ပဲ။အဲ့ဒါနိစ္စတရားလားအနိစ္စတရားလားအနိစ္စတရားဒီအနိစ္စတရားဒီအနိစ္စဒီခန္ဓာဒီသက္ကံဒီခန္ဓာ၅ပါးတရားတွေယုံနာ၅ပါးတရားတွေဟာ အနိစ္စမမြဲတဲ့တရားတွေအဲ့လိုမမြဲတဲ့တရားတွေဟာဟုတ်တော်ဟာအဘာဝကာရောအနိစ္စလက္ခဏာဟုတ်တော်ဟာမူလကမရှိသေးပဲရှိလာပြီး၍အဘာဝကာရောမရှိပြန်သောအချင်းရာသည်အနိစ္စလက္ခဏာမမြဲဘူးမသိရကြောင်းအနိစ္စလက္ခဏာမြည်တယ်ယောဂီပုဂ္ဂိုလ်ဟာအခုရှုနေတယ်ဝင်လေထွက်လေကိုပဲရှုတာပဲဖြစ်စေပေါ့ ဟောမှုပေမှုအာယုံကိုပဲရှုတာပဲဖြစ်သေးပေါ့အဲဒီလိုရှုနေတဲ့အခါမှာကြည့်ပေါ့ဟောင်းလာလေးကစိုးတော့ကမရှိသေးဘူးနော်ဟောင်းလာလေးဖြစ်လာတယ်ဟုတ်တယ်မလားမှန်ပါဟောင်းလာလေးဖြစ်လာတယ်ဖြစ်လာကြည့်ရင်တော့သူ့ကိုတည်တည်ချာချာလေးကြည့်လိုက်ရောဟောင်းလာလေးရှိသေးရလားမရှိပါဘူးမရှိတော့တော့အချင်းရာမြဲတဲ့အချင်းရာလားမမြဲတဲ့အချင်းရာမမြဲတဲ့အချင်းရာအဲ့ဒီမမြဲဘူးမသိတာအလေးစားလက္ခဏာကြီးတယ် ဘာလက္ခဏာမြည်တယ်အနိစ္စလက္ခဏာမြည်ပါတယ်ယောဂီပုဂ္ဂိုလ်ကရှုနေတယ်ဖောင်းတာလေးရှုနေတယ်သောသောကမရှိသေးဘူးဖောင်းတာလေးပေါ်လာဖောင်းနေလို့ရှုလိုက်တယ်ဟောဖောင်းတာလေးကမရှိကြဘူးနောက်တစ်ခါပိန်နာလေးကသောသောကမရှိဘူးဟောပိန်အာယုံလေးပေါ်လာတယ်ပေါ်လာလို့ပိန်နေလို့ရှိရတယ်ပိန်နာလေးရှိသေးရလားမရှိပါဘူးမရှိတော့ဘူးအဲဒီလိုစောစောကမရှိသေးပဲနဲ့ရှိလာရင်ရှိလာပြီးတော့လေကြာရှိမတည်ပဲနဲ့မရှိပြန်တော့အချင်းဟာအနိစ္စလက္ခဏာ ဘာလက္ခဏာလဲအနိစ္စလက္ခဏာပါယောဂီပုဂ္ဂိုလ်ကရှင်ရင်းနဲ့သိနေတာဒါပေမဲ့မိမိတို့ကိုယ်တိုင်ပြန်ပြီးမပြောတတ်လို့တာဟုတ်တယ်မလားဘုန်းကြီးတို့ယောဂီများကိုရှုနေရင်တေချာစူးစူးဆိုင်ဆိုင်ရှုနေတဲ့ပုဂ္ဂိုလ်များဟာဒီမှာအနိစ္စလက္ခဏာတွေထင်နေတာဖောင်းမှုလေးရှုတယ်ဖောင်းတာလေးမရှိပြန်တော့ဟောသူရှိပြန်တော့လေပင်မူလေးစိုးစိုးကမရှိသေးဘူးပင်မူလေးမပေါ်လာဘူးလားပေါ်လာပါဘူးပေါ်လာတယ်ပေါ်လာပြီးတော့ကြာရှည်စွာတည်နေရလားမနေဘူးမရှိပြန်တော့ အဲ့ဒါလိစ္ဆာလက္ခဏာပဲဘာလက္ခဏာလဲလဲလိစ္ဆာလက္ခဏာလိစ္ဆာလက္ခဏာဖြစ်ပေါ်ပြီးနောက်ကွယ်ပြောက်သွားတာကလိစ္ဆာလက္ခဏာဆိုတော့မရှိသေးဘူးဖြစ်လာတယ်ဖြစ်ပေါ်ပြီးတော့ဘာဖြစ်သွားတာလဲကွယ်ပြောက်သွားတာအဲ့ဒါလိစ္ဆာရဲ့လက္ခဏာတော်ပဲဆိုကြည့်လိုက်ဖြစ်ပေါ်ပြီးနောက်ဖြစ်ပေါ်ပြီးနောက်ကွယ်ပြောက်သွားတာက ပြပြောင်းသွားတာကအနိစ္စလက္ခဏာအနိစ္စလက္ခဏာဖြစ်ပေါ်ပြီးနောက်ဖြစ်ပေါ်ပြီးနောက်ကွယ်ပြောင်းသွားတာကကွယ်ပြောင်းသွားတာကအနိစ္စလက္ခဏာအနိစ္စလက္ခဏာဒီဘုန်းကြီးယောဂီများဖြစ်ပေါ်ပြီးကွယ်ပြောင်းသွားတာဒီကိုခုရှုရင်းနဲ့သိကြဒီသိညာလျှောက်ပြီးရှုနေတဲ့ပုဂ္ဂိုလ်ကလည်းဒီအနိစ္စလက္ခဏာထင်နေပြီဆိုရင်ဒီမှာခြေလမ်းလေးတန်းဖြစ်ပေါ်လာတယ်လမ်းလိုက်တယ်ဒီလမ်းကိုလေးဆုံးသွားပြီမရှိတော့ ဒီနန်းဝင်ကြီးကုံဆုံးသွားပြီ၊ကွယ်ပြောက်သွားပြီ။အဲ့ဒါကိုပြီးလိုက်ပြီဆိုရင်ဒါအိဋ္ဌလက္ခဏာပဲ။နောက်တစ်ခါဘယ်ချိန်နန်းဝင်ကြီးဖြစ်ပေါ်လာလဲသုံးတော့မရှိသေးဘူး။ကျန်ချမ်းမှုတွေဖြစ်ပေါ်လာပြီးတော့လမ်းမှုတွေဆုံးပါပြီရှိသေးရဲ့လားမရှိပါဘူးရှိတော့ဘူးအဲ့လိုမရှိတော့တော့အချင်းရာနိစ္စလက္ခဏာနောက်တစ်ခါအနိစ္စနုပဒနာဉာဏ်ဘာနုပဒနာဉာဏ်လဲအနိစ္စနုပဒနာဉာဏ်ပါဗျာကတ္တအနိစ္စတာယဝတိနာရူပါယိတုအနိစ္စတိအနုပဒနာအနိစ္စနုပဒနာ တတ္တနိစ္စတာယဖြစ်ပြီးမရင်တဲ့ပျောက်ွယ်သွားခြင်းဟူသောထိုအနိစ္စလက္ခဏာဤဖြစ်ပေါ်ပြီးပျောက်ွယ်သွားအဲ့ဒီအနိစ္စလက္ခဏာရဲ့ဝတိနစွမ်းအားဖြင့်ရူပါရီတုရုပ်သတ္တိတို့၌အနိစ္စံဒီနုပဒနာမမြင်ဟုရှုမြင်သောဉာဏ်ဒီအနိစ္စနုပဒနာအနိစ္စနုပဒနာဉာဏ်ဒီပါလေယောဂီပုဂ္ဂိုလ်ကရှုတယ်ဟောင်းတဲ့အာယုန်လေးရှုတယ်ပိညာအာယုန်လေးရှုတယ် အဲ့လိုရှုရတဲ့အခါမှာဒီပေါပါယုံလေးကလည်းဖြစ်ပေါ်လာတယ်ဖြစ်ပေါ်ပြီးကွယ်ပြောက်သွားတယ်အဲ့လိုကွယ်ပြောက်သွားတာကိုကိုယ်တိုင်ရှုနေရင်ဉာဏ်နဲ့မသိလိုက်ဘူးလားသိလိုက်ပါတယ်အဲ့ဒီလိုသိလိုက်တာကိုမမြင်ဘူးရှုနေရင်းနဲ့သိလိုက်တဲ့ဉာဏ်ကိုအိဋ္ဌာလူပတနာဉာဏ်ဈဉာဏ်လျှောက်ပြီးတော့ရှုတယ်ခြေတလန်းကုံဆုံးသွားရင်နောက်တတလန်းဖြစ်လာပထမခြေလန်းလှမ်းပြီးတာနဲ့ဆုံးသွားပြီနောက်ဒုတိယခြေလန်းလှမ်းလိုက်တဲ့က ထမခြေလှမ်းရှိသေးရဲ့လားမရှိပါဘူးမရှိတော့မြဲတာလားမမြဲတာမမြဲတာပါဒုတိယခြေလှမ်းလှမ်းပြီးနောက်ကတတိယခြေလှမ်းလှမ်းရတဲ့ကဒုတိယခြေလှမ်းရှိသေးရဲ့လားမရှိပါဘူးမြဲတာလားမမြဲတာမမြဲတာပါအဲ့ဒီလိုမမြဲဘူးလို့သိလိုက်တဲ့ဉာဏ်ကိုအနိစ္စအနုပတ္တနာဉာဏ်ဘာညာလဲလေအနေစာနုပဒနာညာမှာယောဂီညာသဘောပေါက်ပါတယ်နော်မှန်ပါဗျာတိချာဒီညာရှောင်ရင်းလည်းပဲဒီမှာဒီအနေစာနုပဒနာညာကြီးပေါ်ပုံလေး ဆရာကြီးပေါင်းတာပင်တာလေးရှုနေတယ်ဒီလိုဒီမှာပေါင်းတယ်လို့ပေါ်လာတယ်ပေါင်းတာလေးပေါ်လာတယ်ရှုလိုက်တယ်ရှုလိုက်ပြီးတော့ဩသူမရှိတော့ပင်မှုလေးပေါ်လာတယ်ပင်အာယုံလေးကိုရှုရတယ်ပေါင်းတာလေးရှိပြန်အဲပင်အာယုံလေးရှုပြီးကြတော့ဒီပင်အာယုံလေးဆုံးသွားကြတယ်နောက်ကပေါင်းမှုအာယုံလေးအစ်အစားထိုးဝင်လာတယ်ရှုလိုက်ရတယ်ပင်အာယုံလေးရှိတယ်ဒါမြဲတာလားမမြဲတာမမြဲတာပါအဲ့ဒီဟာကိုမမြဲဘူးလို့ကိုယ့်ရဲ့ဉာဏ်ထဲမှာသိလိုက်ပြီဆိုရင်ဉာဏ်ပေါ်လာပြီဆိုရင် အဲ့ဒါဘာနုပဒနာညာလဲနိစ္စနုပဒနာညာနိစ္စနုပဒနာညာနဲ့ပြည့်စုံကြည့်လိုက်ရှုမှတ်စေမှာရှုမှတ်စေမှာဘောလာပြီတော်ဘောလာပြီတော်ဝေကြောက်သွားတာကိုတွေ့ရ၍ဝေကြောက်သွားတာကိုတွေ့ရ၍မမြဲဟုသိတာကမမြဲဟုသိတာကအနိစ္စ ानु ပဒနာဉာဏ်အနိစ္စ ानु ပဒနာဉာဏ်ဆင်ញင်ပြီးသိတာမဟုတ်ဘူးနော်ရှုမှတ်စေမှာတဲ့ ဒါကျေးဇူးတော်ရှင်မာသီဆရာတော်ဘုရားရေးထားတဲ့ဆောင်ပုဂ္ဂိုလ်လေးရှုမှတ်စေမှရှုမှတ်စေမှပေါ်လာပြီးနောက်ပေါ်လာပြီးနောက်ွယ်ပြောက်သွားတာကိုတွေ့ရ၍ွယ်ပြောက်သွားတာကိုတွေ့ရ၍မမြဲဟုသိတာကမမြဲဟုသိတာကအနိစ္စ ानु ပဒနာဉာဏ်အနိစ္စ ानु ပဒနာဉာဏ်အနိစ္စလက္ခဏာဆိုတာကတော့ဖြင့်ရှုမှတ်နေစေမှပေါ်လာပြီးွယ်ပြောက်သွားတာ အဲ့ဒါလိမ့်စာလူပါလိမ့်စာလက္ခဏာပဲမြဲတဲ့လက္ခဏာအခုဉာဏ်ကြတော့အဲ့လိုရှုမှတ်နေတဲ့မှာပေါ်လာပြီးကိုယ်တော့သွားတာကိုတွေ့လိုက်တဲ့ခါကျတော့ဟောစောတော့လာဖြစ်ပေါ်လာတယ်ခုရှိတော့ပါဓမ္မမြဲတဲ့တရားပဲလို့ဉာဏ်ကပိုင်ပိုင်နဲ့နဲ့ဆုံးဖြတ်ချက်ချနိုင်ပြီဆိုရင်ဘာနုပဒနာဉာဏ်ဖြစ်သွားတာလေအနိစ္စနုပဒနာဉာဏ်အနိစ္စနုပဒနာဉာဏ်ကိုရှုမှတ်နေတဲ့မှာကိုကိုယ်တိုင်ရှုမှတ်ရင်းနဲ့အဲ့ဒီလိုသဘောကျသွားတာ အဲ့လိုသဘောကျသွားတာကိုနိစ္စဝိပဿနာဉာဏ်ပေါ်သွားတာဒါကြောင့်မို့ဘုန်းကြီးတို့ယောဂီများကိုဖြစ်ဖြစ်ဉာဏ်ကိုမြင်နေအဲ့ဒီလိုကိုဉာဏ်နဲ့ရှုမှတ်နေရင်မှကိုယ်တိုင်ဖိုင်ဖိုင်နိုင်နိုင်ကိုဆုံးဖြတ်ချက်ချနိုင်ရသို့သောကဒီကနေ့သိနေတယ်ပေါ်နေတယ်အခုရှိတော့အဲ့ဒီမရှိတော့တာကိုဩစိုးစိုးကဖြစ်ပေါ်လာတယ်အခုရှိတော့ဒါကမမြင်တဲ့တရားပဲဆိုတာကိုယ်တိုင်ပိုင်ပိုင်နိုင်နိုင်ဆုံးဖြတ်ချက်ချနိုင်သွားပြီဆိုရင်ဒါနိစ္စလူပဒနာညာပေါ်လာတာ ဒီတော့အနိစ္စနုပဒနာညာပေါ်ပြီဆိုရင်ကိုယ်ကဒုက္ခဒုက္ခလက္ခဏာဒုက္ခနုပဒနာညာမပေါ်နိုင်ဘူးလားပေါ်နိုင်ပါလေဗျာယရအနိစ္စတန်ဒုက္ခယရအနိစ္စတန်ဒုက္ခဆိုတာကမမြဲတရားဆင်းရဲပဲဘုညိုဒီမှာဖြစ်လိုက်ပြလိုက်ဖြစ်လိုက်ပြလိုက်ဒီမမြဲတဲ့တရားတွေကဆင်းရဲပဲဒီမမြဲတာတွေကိုတည်တည်ချာချာဉာဏ်နဲ့မတွေ့သေးခင်တော့ဆင်းရဲနဲ့မတွေ့သေးဘူး ယောဂီပုဂ္ဂိုလ်ဟာအောက်ပိုင်းကခန္ဓာကိုယ်ကအောက်ပြန်လို့ဝေဒနာကိုယ်သာဆင်းရဲတယ်လို့ထင်နေတာ။ဉာဏ်ကျင်နာညောင်းတာကြိုက်တာခဲတာရတာရနာပူတာအေးတာအခန့်ကြိုက်တာဒါကိုယ်သာဆင်းရဲတယ်လို့ဒုက္ခလို့ထင်နေတာ။တကယ်တမ်းကျတော့ယောဂီပုဂ္ဂိုလ်ဟာဖြစ်လိုက်ကြံလိုက်ဖြစ်လိုက်ကြံလိုက်ဒီအနိစ္စဒုပ္ပတနာဉာဏ်မိုင်းမိုင်းနိုင်ငံကြီးသိနေပြီဆိုရင်ရှုသမျှအာယုန်တိုင်းအာယုန်တိုင်းဟာဖြစ်လိုက်ကြလိုက်ကြီးရဲ့မြင်နေတဲ့ခါကြတော့မှဩဒီခန္ဓာကိုယ်ကြီးဟာအာမကိုလို့တဲ့ခန္ဓာကိုယ်ကြီးမမြဲတဲ့ခန္ဓာကိုယ်ကြီး ငါရထားတာပါလားဆိုတဲ့အဲ့ဒီမှာဆင်းရဲလုံးကြီးပွတ်ပိုက်ထားတယ်လို့စိတ်ထဲမှာဖြစ်လာတာအဲ့ဒါဒုက္ခကိုမြင်လိုက်တာဆင်းရဲကိုမြင်လိုက်တာဒါကြောင့်ယရဏိစ္စတန်ဒုက္ခံတဲ့မမြင်တဲ့တရားဆင်းရဲပဲဒါကြောင့်မို့ခန္ဓာ၅ဝမမြင်ကြဒုက္ခဆင်းရဲပြီလို့ဆရာတော်ကြီးကဆောင်းပုံလေးပြထားခဲ့တာဆိုကြည့်မယ် ခန္ဓာ၅ဝခန္ဓာ၅ဝမမြဲကြမမြဲကြဒုက္ခဆင်းရဲပြီဒုက္ခဆင်းရဲပြီခန္ဓာ၅ဝခန္ဓာ၅ဝမမြဲကြမမြဲကြဒုက္ခဆင်းရဲပြီဒုက္ခဆင်းရဲပြီဒီခန္ဓာ၅ပါးတရားကြီးဟာဖြစ်လိုက်ကြလိုက်ဖြစ်လိုက်ကြလိုက်ရှူတိုင်းရှူတိုင်းဟာဖြစ်ဖြစ်ဒီကြီးတဲ့ဉာဏ်နေပြီဆိုရင်တော့အဲ့ဒီပုဂ္ဂိုလ်ဟာဒုက္ခလက္ခဏာထင်တော့တာဘာကြောင့်လဲဆိုတော့ဖြစ်တဲ့နေရာကမပြတ်မိစေတယ် ချိန်နဲ့ဖြစ်လိုက်ဖြစ်လိုက်ဖြစ်လိုက်ဖြစ်လိုက်ဖြစ်လိုက်ဖြစ်လိုက်ပြောရရင်ကတော့ဒီကောင်းတာကြီးမှမဟုတ်ပဲလေအပြည့်ကြီးမြင်နေတာအပြည့်ကြီးတွေ့နေရပြီဆိုရင်ဒါဆင်းရဲတာဒီခန္ဓာကိုယ်ကြီးကိုကိုယ်ရယောဂီညာအကောင်းကြီးထင်နေလို့မြတ်တဲ့နေတာသဘောကျနေတာဒုက္ခန္ဓာကိုယ်ကြီးကအပြည့်ကြီးဆိုတာကိုတွေ့ရပြီဆိုရင်ပြတ်တတ်ပါဦးမလားမြတ်တယ်ဒီအပြည့်အပြည့်ကြီးကိုသိမ့်ပိုက်ထားရတဲ့အတွက်ကြောင့်မူချမ်းသာနေလားဆင်းရဲနေလားဆင်းရဲနေပါဆင်းရဲနေတယ် ဘုန်းကြီးတိုက်ကိုအိမ်ကိုကြီးတယ်ဘုန်းကြီးတို့ကရန်ကုန်မြို့ဘုန်းကြီးရန်ကုန်မြို့ရောက်စားတော့မှရွှေကုံရဲ့အရှိတ်မှာဘုန်းကြီးတို့ကျောင်းတက်ကြီးတွေရှိတယ်အဲဒီကျောင်းတက်ကြီးတွေဟာရှိတော့မှရှိကျောင်းကြီးတွေဖြစ်တဲ့အတွက်ကြောင့်ကျောင်းကြီးတွေကတချို့နေရာတွေဆိုရင်ပြုတ်ပြစ်ကြတယ်အဲဒီဇယတ်ကျူဇယတ်ကျူဇယတ်ကျာဇယတ်အူကြီးတွေထဲမှာလူတွေနေတာကိုဘုန်းကြီးတွေကတွေ့ရတယ်ရှိလိုက်တဲ့အခါကျတော့လည်းလေကိုတချို့နေရာတွေဆိုရင်ပြုတ်ကြတော့တယ် အဲ့ဒီနေရာလေးတွေကိုပဲဒီခါနဲ့မိကပ်ပြီးတော့ဟိုဟာလေးကာထားလိုက်ဒီဟာလေးကွဲထားလိုက်တယ်အဲ့လိုနဲ့နေကြတာအဲ့ဒီပုဂ္ဂိုလ်ကြီးတွေ့တော့ဘုရားမကြောက်ဘူးလားဆိုတော့ဩကြောက်တာပေါ့နေစရာမရှိလို့ဒီပြည့်ကြီးတဲ့နေရာဟုတ်တယ်ကောလားဒီအပြည့်ကြီးကိုပိုင်ဆိုင်ထားတဲ့ပုဂ္ဂိုလ်ဒီအပြည့်ကြီးပွေ့ပိုင်ထားတဲ့ပုဂ္ဂိုလ်ရဲ့စိတ်ထဲမှာချမ်းသာနေမလားဆင်းရဲနေမလားဆင်းရဲနေပါဘူးဒီဒါကြောင့်မို့အပြည့်ကိုမြင်ရရင်ဆင်းရဲတော့တာပဲအဲ့ဒီဆင်းရဲတဲ့လက္ခဏာတွေထင်လာတာဆိုကြည့်လိုက်ဖြစ်ပြနှရက ဖြစ်ပြလျက်ကမပြတ်နှိမ့်စဲနေတာကမပြတ်နှိမ့်စဲနေတာကဒုက္ခလက္ခဏာဒုက္ခလက္ခဏာဖြစ်ပြလျက်ကဖြစ်ပြလျက်ကမပြတ်နှိမ့်စဲနေတာကမပြတ်နှိမ့်စဲနေတာကဒုက္ခလက္ခဏာဒုက္ခလက္ခဏာဟောဒီဖြစ်လိုက်ကြလိုက်ပါဘုပဲရှုရှုယနာရှုလည်းဖြစ်ပြီးပြီဈာနာရှုလည်းဖြစ်ပြီးပြီစားတာရှုလည်းဖြစ်ပြီးပြီခန္ဓာကိုယ်မှာပေါ်သမျှအာယုန်တိုင်းပေါ့ နိတိနန္ဒတရားကိုသိချုပ်ထွာတာကပေါ်သမျှအာယုန်တိုင်းကိုရှူရှူတိုင်းရှူတိုင်းဟာဒီမမြဲတာကြီးတွေပဲတွေ့နေရတယ်။အဲဒီမမြဲတာကြီးတွေတွေ့နေရပြီဆိုရင်ဒါဒုက္ခလက္ခဏာတွေပဲ။အဲလိုရှုမှတ်နေတဲ့မှာအဲဒီဖြစ်လိုက်ပြလိုက်ဖြစ်လိုက်ပြလိုက်နဲ့ဖြစ်ပြနေတာကိုတွေ့ရတဲ့အခါကျတော့ဒီမမြဲတာကြီးကိုတွေ့နေရမမြဲတဲ့ခန္ဓာကြီးကိုသိမ့်ပိုက်နေရအဲဒီမှာဆင်းရဲကိုသိလာတယ်။အဲဒီမှာငါတော့ဆင်းရဲကိုရနေတာပါလား။ အာဒီခန္ဓာကိုယ်ကြီးတကယ်ဆင်းရဲတော့ဆင်းရဲကြီးငါသိမ့်ပိုက်ခံရတာပါလားလို့သိလိုက်ပြီဆိုရင်တဲ့အဲ့ဒီပုဂ္ဂိုလ်ဟာဒုက္ခနုပဒနာဉာဏ်ပေါ်သွားပြီအနုပဒနာဉာဏ်နဲ့ဒုက္ခအနုပဒနာဉာဏ်ဒီဒုက္ခအနုပဒနာဉာဏ်ပဲဒါကြောင့်မို့ဘုန်းကြီးတို့ယောဂီများတချို့ပုဂ္ဂိုလ်တွေကဝေဒနာတွေခန္ဓာကိုယ်ကြီးကဖောက်ပြန်လို့ဝေဒနာတွေဖြစ်လာဆင်းရဲလိုက်တာဒီခန္ဓာကိုယ်ကြီးကိုမလိုချင်တော့ ပြောတော့ဒီတရားထိုင်လို့ဆင်းရဲတာတွေဝေဒနာတက်လို့ဆင်းရဲလို့မလို့ကျင်တော့ဘူးလေတော်နေကြဘိုးဘက်ရောက်တော့ကလည်းမှန်လေးထုတ်ပြီးဦးကြည့်ကြည့်ပြောအပြောနဲ့သူကတရားကြီးဖြစ်နေတာတော့ဒီဆင်းရဲလို့ဒီခန္ဓာကိုယ်ကြီးမလို့ကျင်တော့ဘူးလေပြောတော့ကခန္ဓာကိုယ်ကြီးမလို့ကျင်တော့ဘူးတော်နေကြကြတော့ကိုယ်ရနာရောက်လာပြီဆိုရင်ဝေမှန်လေးထုတ်ပြီးတော့ကလည်းကောက်ကြည့်နေတယ်ဘိုးလိုပို့လိုက်ဒီလိုပို့လိုက်ဒါတကယ်ဆင်းရဲကိုသူမြင်လာလားမမြင်လာလားမမြင်ပါဘူး တကယ်မြင်ရမှာကအဲ့ဒီသင်္ခါရဒုက္ခဖြစ်ပြနေတာကိုအမြဲတမ်းမြင်တွေ့နေတာမှအဲ့ဒီပုဂ္ဂိုလ်ကဆင်းရဲကိုသိတာဖြစ်ပြဉာဏ်တွေပေါ်ပြီးဆိုရင်ကတော့အဲ့ဒီပုဂ္ဂိုလ်ကဒီခန္ဓာကိုယ်ကြီးကသိမ့်ပိုက်ထားတဲ့အတွက်ကြောင့်ကိုတကယ်ကိုဒုက္ခဒုံကြီးငါရနေတာပါလားအဲ့ဒီကြတော့မှဒီခန္ဓာကိုယ်ကြီးကိုမလိုချင်တော့လားအဲ့ဒီဖြစ်ပြဉာဏ်တွေပေါ်လာပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့စိတ်ထဲမှာဘာတွေဖြစ်နေလဲဘာတွေဖြစ်နေလဲဆိုရင်ဒီခန္ဓာကိုယ်ကြီးကိုလည်းမလိုချင်တော့ အိမ်လည်းမပြန်ရင်တော့ကရုံးရေးရမှလို့လို့ဒီလားရှင်ဝေးရမှလို့လို့ဘုန်းကြီးလုံးနေရမှလို့လို့စိတ်တွေအပြည့်အဲ့ဒီဉာဏ်လေးပေါ်လာရင်တကယ်တမ်းကိုဘယ်လိုဖြစ်လာလဲလူတွေလူတွေကိုလည်းမသွားချင်တော့အဲ့ဒီမှာဒီခန္ဓာကိုယ်ကြီးမရအောင်ဒီခန္ဓာကိုယ်ကြီးလွတ်ရလွတ်ကြောင်းတရားတွေကိုအတင်းကြိုးစားခြင်းနဲ့စိတ်ကြီးဖြစ်လာတာဒါကြောင့်မို့ဒုက္ခဥပဒနာဉာဏ်ဟာတကယ်တမ်းယောဂီပုဂ္ဂိုလ်ဟာရှုမှတ်လို့ဒုက္ခဥပဒနာဉာဏ်ပေါ်ပြီဆိုရင် ဒီခန္ဓာကိုယ်ကြီးပေါ်မှာနှစ်သက်တရားမှုကြီးရှိပါဦးမလားဗျာရှိပါဘူးမရှိတော့ဘူးပြဆိုကြည့်လိုက်ရှုမှတ်စေမှာရှုမှတ်စေမှာရှင်ပြနေတာကိုတွေ့ရ၍ရှင်ပြနေတာကိုတွေ့ရ၍ရှင်ရဟုတိတာက သင်ယေဟုသိတာကဒုက္ခ ानु ပဒနာညာဒုက္ခ ानु ပဒနာညာစေမရှုမှတ်စေမှာဖြစ်ပြနေတာကိုတွေ့ရ၍ဖြစ်ပြနေတာကိုတွေ့ရ၍သင်ယေဟုသိတာကသင်ယေဟုသိတာကဒုက္ခ ानु ပဒနာညာဒုက္ခ ानु ပဒနာညာဘုန်းကြီးတို့ယောဂီများဒီမှာဝိပဿနာဆိုတာဒီလိုမမြဲတဲ့နိစ္စ ानु ပဒနာညာဒုက္ခ ानु ပဒနာညာတွေပေါ်လာ ကိုသမထဘာဝနာမှာဒီဉာဏ်လေးပေါ်ပါမလားပေါ်ပါပါသမထဘာဝနာမှာကဒီညာဒီရားပဲဖြစ်ဖြစ်ဒီဖောင်းမှုပင်မှုလေးပဲဖြစ်ဖြစ်တခုတည်းသောအာယုံကိုပဲကတိုင်းရှုနေလေဆိုရင်မြေကတိုင်းဆိုရင်မြေမှာပဲမိကတိုင်းဆိုရင်လည်းဒီမီးတော့လေးရနေပြီးတော့မိမိရဲ့စိတ်ထဲမှာမကောင်းအောင်ရှုတာဒါပဲသမထကမ္မထာဒါပဲသူ့ရဲ့သမထကမ္မထာဒီထဲမှာသူပေါင်းတော့ပါပြီဆိုရင်ဒီပေါ်မှာဒီထဲကနေစိတ်ကဘယ်မှမသွားတော့ဇာတိကြီးဖြစ်ကုန်လို့လား ဒီအဲ့ဒီဇာစိတ်မစိတ်သုံးမင်းနဲ့ကွယ်လွန်သွားလို့ရှိရင်ဇမဘုဇမလောကဇမချမ်းသာဒါလေးရမှာဇမဘုဇမလောကဇမချမ်းသာရလို့ဆင်းရဲကလောက်ပါမလားမလောက်ပါနဲ့ဆင်းရဲကမလောက်ပါဘူးအဲ့တော့တကယ်ဆင်းရဲလို့ပြောင်းတရားကဒီဝိပဿနာတရားပဲဝိပဿနာဘာဝနာတရားပဲအဲ့တော့ဒီဒုက္ခနုပဿနာဉာဏ်နေရင့်တန်လာတဲ့အခါကျတော့အနတ္တနုပဿနာဉာဏ်မပေါ်ဘူးလားပေါ်ပါဗျာဉာဏ်ဒုက္ခတရဏတ္တမမြဲတဲ့တရားကိုမြဲပါစေ ဆင်းရဲတရားကိုချမ်းသာပါစေလို့စီမံခန့်ခွဲလို့ရောရပါမလားမရပါဘူးမရနိုင်မရနိုင်ဘူးဆိုတာကိုအစိုးရလို့လားစိုးမရလို့လားစိုးမရလို့ပါစိုးမရလို့ဘုန်းကြီးတို့ဒီမှာများသောအားဖြင့်ရှုပုဂ္ဂိုလ်တွေကကိုယ့်ကိုယ်ကိုကိုယ်ပိုင်နေဆိုပြီးတော့ထင်ရတယ်နှုတ်ကလည်းဖွင့်ပြောတယ်ကိုယ်စိတ်ကိုယ်ပိုင်နေဆိုတာမျိုးပြောကြတယ်တကယ်တမ်းခုတရားလုပ်ခွင့်ဝင်ကြည့်တော့ခုခန္ဓာကိုယ်ကိုယ်ပိုင်တာတွေ့ရတယ်လား မတွေ့ဘူးဝေဒနာတွေမလာပါနဲ့တားလို့ရမရပါဘူးပိုင်လို့လားမပိုင်လို့လားမပိုင်လို့ပါမပိုင်လို့ဒီစိတ်ကလေးဘယ်မှာမထွက်ပါနဲ့လို့တားလို့ရလားမရပါဘူးဘာလို့လဲပိုင်လို့လားမပိုင်လို့လားမပိုင်လို့ပါဗျာ။ဘယ်လိုဟောဒီစိတ်ကြီးမထွက်အောင်တခါလဲစောင်းထူကြီးခြုံပြီးတော့ကိုယ့်ရဲ့ဒူးအောက်တင်မအောက်ခုပြီးဖတ်ပြီးတော့အပေါင်းမရှိအောင်ခြုံထားစီဒီစိတ်လေးမထွက်ဘဲနေလို့ရပါမလားမရပါဘူးဟုတ်တယ်ဟောဓမ္မယုံကြီးကတခါလဲအောက်တွေပွင့်နေလို့ဒီမှာဓမ္မယုံလိုက်ပြည့် ပိတ်ပြီးတော့ထိုင်ကြည့်ဒီစိတ်ကလေးမထွက်အပန်းမထွက်အောင်ထားလို့ရပါမလားမရပါဘူးပိုင်လို့လားမပိုင်လို့လားမပိုင်လို့ပါပဲမပိုင်ဘူးတကယ်ဒီစိတ်ကိုတကယ်ပိုင်နိုင်သွားတာကတော့ဘုရားယဟနာပုဂ္ဂိုလ်တွေပဲမိမိတို့ဘုထုရှင်တွေအချို့ပုဂ္ဂိုလ်ဟာဘုန်းကြီးတို့ရိတ်တာမှာပေါ့နော်ဒီအမေရိကမှာမဟုတ်ပါဘူးဘုန်းကြီးရိတ်တာမှာပါဘုန်းကြီးရိတ်တာမှာပါကျွေးတော်ရည်ပြောရတယ် ဒီမှာကြီးစိတ်တွေပါဘယ်မှမထွက်ဘယ်မှမထွက်ဘူးလေဒီကမာကြီးကပြောတယ်ဘယ်မှမထွက်ဘူးလေဟုတ်ဟုတ်ဟုတ်ပြီဟုတ်ပြီကောင်းတယ်ဒီကမာကြီးသိကောင်းတာစိတ်တွေဘယ်မှမထွက်ဘူးဆိုတော့သိကောင်းတာဘုန်းကြီးတွေလိုပဲပြောရတာပေါ့အဲ့လိုပဲပြောပြီးတော့သူ့ကိုလိုမင်းမင်းမင်းနဲ့ဒီကမာကြီးဒီကမာကြီးစိုးစိုးကဟိုကတရားထိုင်ရင်းတယ်လို့ဒီကမာကြီးပြုံးတာတွေ့လိုက်တယ်အဲ့ဒါဘာဖြစ်လို့လဲဆိုညီးလေးကိုတတိယ မိမိကိုသိရလို့လေကဲသူစိတ်မထွက်ဘူးဆိုတာသူစိတ်ထွက်လို့ထွက်မှမသိတာမသိတာလားသိတာလားမသိတာမသိတာသူစိတ်ထွက်နေတာကိုထွက်မှမသိတာမသိတော့သူကသူ့ထွက်ပါဘူးပဲတွန်းနေတယ်အဲအဲ့ဒါလေးကိုသူ့ကိုတခါလေဒီကမာကြီးကမှတရားထိုင်နေခင်ဗျာပြုံးနေတာတွေ့ရပါတယ်ဘာလို့ဆိုတော့ညီလေးကိုကြည့်ရတယ်အဲညီလေးတွေ့ရတယ်ဆိုတာသူစိတ်ကြီးဘာဖြစ်နေတာလဲတိုက်တာနေတာဒါကြောင့်မို့ဘုန်းကြီးတို့ ဒီခန္ဓာကိုယ်ကြီးကိုလည်းပဲဒီဆင်းရဲတွေကိုလည်းပဲ မလာပါနဲ့လို့တာလို့ရပါမလားမရပါဘူး။အေးချမ်းသာပါစေလို့ဆုတောင်းလို့ရောရပါမလားမရပါဘူး။မမြဲတဲ့တရားတွေမြဲပါစေဆုတောင်းလို့ရောရပါမလားမရပါဘူး။ဒီဒါကြောင့်မို့အစိုးရလို့လားအစိုးမရတာလားအစိုးမရတာပါအစိုးမရတာကိုအတ္တကောမလားအနတ္တကောမလားအနတ္တပါဗျာ။ကဲဆိုလိုက်ခန္ဓာ၅ဝါခန္ဓာ၅ဝါသုမယသုမယအတ္တမဟုတ်ပေအတ္တမဟုတ်ပေခန္ဓာ၅ဝါခန္ဓာ၅ဝါသုမယသုမယအတ္တမဟုတ်ပေအတ္ တမဟုတ်ပေခန္ဓာနာဝသုမယခတ္တမဟုတ်ပေခန္ဓာနာဝသုမယခတ္တမဟုတ်ပေကိုယ်လူတိုင်းဘာမှမဖြစ်ဘူးအဲ့ဒီမဖြစ်တဲ့အချင်းရာအနတ္တအဲ့လိုအနတ္တလို့မှတ်သိရခြင်းလက္ခဏာပဲကိုယ့်ဟာကိုယ်ကိုယ်လူတိုင်းမဖြစ်ဘူးသူ့သဘောတိုင်းသူဖြစ်နေတယ်ဒါကို ဘုန်းကြီးတို့အတ္တဝန္တတာယကာရောအနတ္တလက္ခဏာလို့ဒီလိုကျမ်းစာများမှာဖွင့်ပြထားတယ်။သူရဲ့ဒီတွေကအလိုတိုင်းမဖြစ်တဲ့အချင်းဟာတဲ့အတ္တမဟုတ်ဘူးလေ။အနတ္တလို့မှတ်သိရကြောင်းလက္ခဏာပဲ။ဒါအလိုတိုင်းမဖြစ်တဲ့သဘောလေးကိုသိလိုက်တာ။အဲ့ဒါအနတ္တလက္ခဏာပဲတဲ့အနတ္တလက္ခဏာပဲ။ဒါကြောင့်အလိုတိုင်းမဖြစ်တာကအနတ္တလက္ခဏာ။အလိုတိုင်းမဖြစ်တာကဘာပါလိမ့်မလဲ။အနတ္တလက္ခဏာ။ဒီအနတ္တလက္ခဏာ။ အဲ့ဒီလိုအလိုအတိုင်းမဖြစ်တာကိုကိုကတွေ့ရတယ်တွေ့လိုက်တဲ့အခါမှာကိုကဆုံးဖြတ်လိုက်တယ်လေဩအဆုံးမရဘူးငါကောင်းမဟုတ်ဘူးငါကောင်းမဟုတ်ဘူးလို့သိလိုက်တာအဆုံးမရဘူးလို့သိလိုက်တာကိုဒါအနတ္တလူပဒနာဉာဏ်ဆိုတော့ကိုယ်လိုတိုင်းမဖြစ်တာကိုမဖြစ်တဲ့သဘောကအနတ္တလက္ခဏာဟောအစကိုယ်လိုတိုင်းမဖြစ်တဲ့သဘောကိုကိုကစုပြချက်ထားလိုက်တယ်အလိုတိုင်းမဖြစ်တာကိုတွေးတဲ့အခါကျတော့ ကိုဖြစ်ချင်လို့မှမဖြစ်သူသဘောတိုင်သူဖြစ်နေတာဒါဆိုမရတဲ့အနတ္တသဘောပဲလို့ဒီလိုဉာဏ်လေးပေါ်သွားရင်ဒါအနတ္တဝိပဿနာဉာဏ်ပေါ်လာတယ်။ဘာဝိပဿနာဉာဏ်လဲအနတ္တဝိပဿနာဉာဏ်ပါ။ကိုယ့်ဟာကိုယ်ဆုံးဖြတ်တာနော်။သူများဆုံးဖြတ်တာမဟုတ်ဘူး။ကိုယ့်ဟာကိုယ်လိုတိုင်းမဖြစ်လို့ကိုယ့်ဟာကိုယ်ဒီမှာတရားရှုမှတ်နေတယ်ထိုင်နေတယ်။ထိုင်နေရှုမှတ်တယ်ရှုမှတ်လိုက်တဲ့အခါမှာကိုယ်မှာအောက်ပိုင်းကဝေဒနာတွေပေါ်နေတယ်၊လက်ပိုင်းကပေါ်နေတယ်၊ထက်ပိုင်းကပေါ်နေတယ်၊ကိုယ်မှာတရားဖြုတ်ချင်နေတယ်။ ပြောင်းရင်ရွှေ့ကျင်နေတယ်အဲ့ဒီခါမှာကိုကမျက်စိတွေဖွင့်ကြည့်လိုက်တယ်ကိုရှေ့ကပုဂ္ဂိုလ်ကတော့တစ်ခါငြိမ်လို့ကြောက်တယ်ကြောက်သားကြီးချာကိုမှတော့ဖြင့်ငြိမ်ငြိမ်မထိုင်နိုင်ဘူးကိုပဲသိရဒီပဲလှည့်ရအဲ့ဒီလိုဆိုတော့ကိုလိုတိုင်းဖြစ်တာတွေ့ရတာလားမတွေ့ရလားတွေ့ရပါဘူးကိုကတော့လေသူလိုပဲငြိမ်ငြိမ်ထိုင်နေတယ်ဒါပေမဲ့ကို့မှာအဲ့လိုနေလို့ရတာလားမရပါဘူးအဲ့ဒီအဲ့ဒီလိုမရတာကိုကိုကဆုံးဖြတ်ချက်ချလိုက်တာဩကိုသဘောမှမဟုတ်ပဲ သူ့သဘောတိုင်းပဲစိုးမရတဲ့တရားသဘောပဲလို့ဆိုတာကိုအဲ့ဒီဉာဏ်လေးပေါ်သွားပြီဆိုရင်အနတ္တလူပဒနာဉာဏ်ပေါ်လာတယ်။ဘာဉာဏ်ပေါ်သွားတာလဲ။အနတ္တလူပဒနာဉာဏ်။အနတ္တလူပဒနာဉာဏ်ပေါ်သွားတာ။အဲ့ဒီလိုကိုကကိုယ့်အကိုဆုံးဖြတ်ချက်ချလိုက်တာ။ကိုကအလိုတိုင်းမဖြစ်တာတော့ဖြစ်နေပြီ။ဒါပေမဲ့လို့ကိုကဒီတိုင်းပဲနေလိုက်ပြီဆိုရင်အနတ္တလူပဒနာအနတ္တလက္ခဏာပဲရှိသေးတယ်။အဲကိုကဆုံးဖြတ်ချက်ချလိုက်ပြီ။ဟောကိုသဘောမှမဖြစ်ဘူး။ သူသဘောလိုက်လို့ရှိနေတယ်စိုးမရတဲ့သဘောပဲလို့ဒီလိုစိုးမြတ်ချက်ချမ်းလိုက်ပြီဆိုရင်လက်တလူပဒနာဉာဏ်နဲ့ကဲဆိုကြည့်ပါရှုမှတ်စေမှာရှုမှတ်စေမှာလိုအတိုင်းမဖြစ်တာကိုတွေ့ရ၍အလိုအတိုင်းမဖြစ်တာကိုတွေ့ရ၍သို့မရ အစိုးမရငါကောင်မဟုတ်ဘူးသိတာကငါကောင်မဟုတ်ဘူးသိတာကအနတ္တ ानु ပဒနာဉာဏ်အနတ္တ ानु ပဒနာဉာဏ်စေမရှုမှတ်စေမလိုမတိုင်းမဖြစ်တာကိုတွေ့ရ၍လိုမတိုင်းမဖြစ်တာကိုတွေ့ရ၍သုမယအစိုးမယငါကောင်မဟုတ်ဘူးသိတာကငါကောင်မဟုတ်ဘူးသိတာကအနတ္တ ानु ပဒနာဉာဏ်အနတ္တ ानु ပဒနာဉာဏ်ဒီလိုဘုန်းကြီးတို့ယောဂီများ သမထဘာဝနာဝိပဿနာဘာဝနာနှမျိုးမှာသမထဘာဝနာရှုမှတ်တဲ့ပုဂ္ဂိုလ်ဟာတခုတည်းသောအာယုံလေးပေါ်သာဆိုင်ပြီးကိုယ်စိတ်ကြီးဘယ်မှာမသွားအောင်တခုတည်းသောအာယုံလေးပေါ်မှာသာဆက်ရှုနေတယ်အဲဒီလိုဆိုရင်ဝိပဿနာလားသမထလားသမထပါပါသမထဒါလေးတခုတည်းပဲကိုယ်စိတ်ကြီးဘယ်မှာမသွားအောင်ဒီပေါ်မှာပဲရှုနေနော်တချို့ကငယ်လေးကိုရှုတာရှိတယ်တချို့ကလည်းရင်ကြိုက်ကိုရှုတာရှိတယ်ရင်ကြိုက်ကြီးရဲ့ပြုတ်နေတာလေးကိုရှုတယ် အဲဘုန်းကြီးတို့ဒီမှာနှာလေးပြားကိုရှုတာရှိတယ်ဝမ်းမိုက်ကိုရှုတာရှိတယ်အဲလိုရှုနည်းတွေမျိုးမျိုးထဲမှာဒီတစ်ခုလည်းကိုသာကိုယ်စိတ်ကလေးဘယ်မှမပေါအောင်ဒါတစ်ခုလည်းရှုနေရမယ်ဆိုရင်ဒါသမထလားဝိပဿနာလားသမထပါဘုရားဒီအဲ့ရလေးရှုနေုံနဲ့မဟုတ်ဘူးဒီလိုရှုရင်းကနေပြီးတော့တခြားအာယုလေးတွေပေါ်မယ်နော်ပေါ်လာလို့ရှိရင်အဲ့ဒီပေါ်တဲ့အာယုလေးတွေကိုလည်းပေါ်တိုင်းပေါ်တိုင်းရှုရမယ်ဆိုရင်ဒါသမထလားဝိပဿနာဝိပဿနာပါဘုရား ရှုတော့ရှုနေတယ်ရှုပြီးတော့ဘုန်းကြီးတို့သမထကြတော့ဘာသိရမယ်ဆိုတာဘာမှမပါဝိပဿနာကြတော့အခုအနိစ္စလက္ခဏာဒုက္ခလက္ခဏာအဲအနတ္တလက္ခဏာအနိစ္စနုပဒနာဉာဏ်ဒုက္ခနုပဒနာဉာဏ်အနတ္တနုပဒနာဉာဏ်တွေပေါ်ဖို့မလိုဘူးလားလိုပါဗျာဒီဉာဏ်တွေဒီလိုမှမပေါ်လို့ရှိရင်အဲ့ပုဂ္ဂိုလ်ဝိပဿနာဉာဏ်ဖြစ်ပါမလားမဖြစ်ပါဘူးဝိပဿနာတော့ရှုတယ်တချို့ကရှုနေကြတယ် ဟောင်းအာယုဘေအာယုလေးပြင်နေထားပြီးတော့တခြားပေါ်ရဲ့အာယုရှုဆိုရင်ရှုတော့ရှုနေတာပဲဘာရှုတယ်ဆိုရှုနေတာပဲဖောင်းတယ်ပြင်နေရှုနေတယ်ဘာသိတယ်ဘာမသိဘာသိတယ်ပြင်နေဘာမသိဖောင်းတယ်ပြင်နေတာဖောင်းတယ်ပြင်နေတာအဲ့လိုဆိုတော့သူဝိပဿနာဉာဏ်ဖြစ်နေတာလားမဖြစ်သေးတာမဖြစ်သေးတာပါမဖြစ်သေးတာအဲ့ဒီဝိပဿနာဉာဏ်ဖြစ်တဲ့ပုဂ္ဂိုလ်ကြတော့ဒီထဲမှာပါပါတယ်ဘုန်းကြီးကဒီမှာအမေရိကန်မှာလာပြီးတော့ တရားပြပေးရတာပြမရယူလက်ပါယောဂီတွေကလည်းအင်မတန်ထင်တဲ့ပုဂ္ဂိုလ်တွေပါရှုမှတ်တာလေးကိုကိုရှုမှတ်တဲ့အာယုန်လေးရဲ့ဘယ်လိုဖြစ်သွားတယ်ဆိုတာလေးတွေကိုတို့အကုန်လုံးပြောနိုင်ပါတယ်ဘုန်းကြီးကဒီမှာဖောင်းတဲ့ပင်နာလေးကိုရှုရင်ဖောင်းတဲ့ပင်နာဘယ်လိုသိတယ်လို့ဆိုတော့ဘုန်းကြီးကဒါလေးကိုသိကြတယ်အဲ့ဒါကိုတို့သိချာသဘာဝလက္ခဏာလေးကိုအကောင်းဆုံးပြောနိုင်ပါတယ်ဈဉ္ဉံလျှောက်ပြီးတော့ရှုမှတ်တဲ့ခံမှာရောဘယ်လိုသိလဲဆိုရင်ဈဉ္ဉံရဲ့သဘာဝလက္ခဏာလေးတွေချင်းပုံပုံ အာမပြောနိုင်တာကိုတွေ့ရပါအဲ့လိုဆိုတော့တကယ်ကိုစူးစူးဆိုင်ဆိုင်ရှုတာလေးကိုတွေ့ရတယ်အဲ့လိုစူးစူးဆိုင်ဆိုင်ရှုနေတဲ့အခါကျတော့ထူးခြားတဲ့တဘာဝလေးမတွေ့ရဘူးလားတွေ့ရပါတယ်တဘာဝလက္ခဏာလေးတွေထင်လာလို့အားပြလာရင်အဲ့ဒီပုဂ္ဂိုလ်သင်္ကတလက္ခဏာမထင်နိုင်ဘူးလားထင်နိုင်ပါတယ်ထင်နိုင်ပါပါအခုသင်္ကတလက္ခဏာလေးတွေထင်သွားတာလေးလည်းရှိတယ်သင်္ကတလက္ခဏာကိုကြော်ပြီးတော့သမဉ္ဇလက္ခဏာတွေထင်တာလေးလည်းရှိနေတယ် ဓမ္မရလက္ခဏာလေးတွေရှင်နေဆိုတော့အခုဒီမှာဆယ်ရတာလေးတရားအထုတ်ရဒီဆယ်ရတာလေးတရားအထုတ်တဲ့ဒီဆယ်ရစကားလေးမှာပဲဓမ္မရလက္ခဏာဆိုတာဖြစ်ပြဉာဏ်ပေါ်တာပညာပေါ်တာလေဖြစ်ပြဉာဏ်ပေါ်တာဘုန်းကြီးတို့ဝိပဿနာနဲ့ပြောမယ်ဆိုရင်ဥဒိယဗေယဉာဏ်ပဲပညာလေဥဒိယဗေယဉာဏ်ပါဗျာဒီအပိုင်းလေးအတွင်းနဲ့ဥဒိယဗေယဉာဏ်ကိုကောင်းကောင်းဖြစ်တဲ့ပုဂ္ဂိုလ်ကြီးကုတရားစကားလေးမှာအများကြီးပေါ်လာတယ်အားရကျင့်တတ်တော့ပါတယ် ဒီတရားစကားထဲမှာဒီမှာဖြစ်ပြဉာဏ်လေးကိုကောင်းကောင်းကြီးသဘောကျထိုင်ရှုမှရင်းနဲ့လည်းသဘောကျတဲ့ပုဂ္ဂိုလ်တွေ့ရဈေးညာလျှောက်ပြီးရှုမှရင်းနဲ့သဘောကျတဲ့ပုဂ္ဂိုလ်တွေ့ရအဲ့လိုဒီဣရိယာပုနှစ်မျိုးထဲမှာနှစ်မျိုးနဲ့တွေ့နေကြတာများတယ်ဒီရက်တဲ့ကမ္မထံရက်တဲ့ဣရိယာပုတို့လျှောက်တဲ့ဣရိယာပုတို့ဆိုတာခုနောက်ပိုင်းလေးမှာပြီးတာဆိုတော့အချိန်နဲ့နည်းနည်းပါတကယ်လို့တို့မှာရှေ့ကရှေ့ပိုင်းလေးကလည်းဘုန်းကြီးပြောပြလိုက်တယ်ဆိုရင်ရက်ရှုမှရင်းနဲ့လည်းပဲဒီဖြစ်တဲ့နေရာကြီးပေါ်ကြမှာသိကြတယ် တရားရှုမှတ်ရင်းနဲ့လည်းဖြစ်ဖြစ်ဉာဏ်တွေပေါ်ရမှသိကြပါဒါကြောင့်အခုဘုန်းကြီးတို့ယောဂီများရှုနေတဲ့ပွားနေတဲ့တရားဟာသမထဘာဝနာလားဝိပဿနာဘာဝနာဝိပဿနာဘာဝနာပါဗျာအဲ့ဒါကိုဘုန်းကြီးသဘောပေါက်စေချင်ပါဘုန်းကြီးတို့ကအထုတ်နေတဲ့တရားဝိပဿနာဘာဝနာပါသမထဘာဝနာမဟုတ်ပါဘူးသမထလမ်းစဉ်လည်းမဟုတ်ပါဘူးဘုန်းကြီးတို့ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးကသုဒ္ဓဝိပဿနာ ဘာဝိပဿနာနဲ့သုံးကြဝိပဿနာပါသမထမယောတဲ့ဝိပဿနာတက်တက်ကိုပဲပြတယ်တရားစခန်းဖြစ်ပါတယ်သမထကိုအရင်ထူထောင်ပြီးတော့မှနောက်ကဝိပဿနာကူးတဲ့တရားစခန်းဟုတ်ပါဘူးစရဲကဝိပဿနာပါပေါ်ရာကိုရှုခိုင်းတယ်ဘာကိုရှုခိုင်းတာလဲပေါ်ရာကိုရှုပေါ်ရာကိုရှုခိုင်းတယ်ဘုန်းကြီးတို့ဒီမှာဖောင်းတာပင်တာလေးကိုပဲရှုနေရမှာမဟုတ်ဘူးထိုင်တာရှိတာထင်ရှားရင်ထိုင်ကိုရှုပါဝေဒနာကစပြီးထင်ရှားရင်ဝေဒနာကိုရှုပါ ဓမ္မမှုနာကြားရတာသင်ရှားရင်ကြားတဲ့သဟာယုမဆာရှုပါဘယ်အာယုကဖြစ်ဖြစ်ပေါ်လာတဲ့အာယုလေးကကိုလည်းဆာရှုပါရှုရင်ရှုလို့ရှုစေရှုစိတ်ကြီးချင်းချင်းမှုတမာလေးကြီးအားကောင်းထက်သန်စွာရလာရင်အခုပြောတဲ့သဘာဝလက္ခဏာတေတ္တလက္ခဏာသံမြလက္ခဏာတွေထင်ပြီးတော့အဖြစ်ပြဉာဏ်လေးမပေါ်နိုင်ဘူးလားပေါ်နိုင်ပါတယ်ဒီဖြစ်ပြဉာဏ်အားကောင်းပြီဆိုရင်အနုပဒနာလေးမင်းအနိစ္စအနုပဒနာညာအားကောင်းလာတဲ့ပုဂ္ဂိုလ်ဟာ နောက်ကဒုက္ခနုပဒနာညာမပေါ်နိုင်ဘူးလားပေါ်နိုင်ပါရဲ့ဒုက္ခနုပဒနာညာအပြည့်လာပြီဆိုရင်အနတ္တနုပဒနာညာနေမပေါ်နိုင်ဘူးလားပေါ်နိုင်ပါရဲ့ဒီအနတ္တနုပဒနာညာအပြည့်လာပြီဆိုရင်အရိယာမညာပူညာရပြီးတော့နိဗ္ဗာန်မျက်မှောက်မပြုတ်နိုင်ဘူးလားပြုတ်နိုင်ပါရဲ့။ဟုတ်ကဲ့တမက်ဉာဏ်တော့ရသွားပြီဆိုရင်အပေလေးပါးကလုံးဝမလွတ်နိုင်ဘူးလားလွတ်နိုင်ပါရဲ့။ခုမိမိတို့အားထုတ်နေတဲ့ပုသဒနာတရားအပေလွတ်နိုင်တဲ့တရား။ ပန်းနိုင်တဲ့တရားလေအပယ်လို့နိုင်တဲ့နေရာပါတကယ်ကိုရုံးကြည့်ရင်းနဲ့ကျူးကျူးဆန်းဆန်းအားထုတ်ပါတကယ်အားထုတ်ရင်အခုအားထုတ်နေသေးမှာကိုပဲဘယ်ကလွတ်နိုင်တဲ့ဉာဏ်သူရရနိုင်မှာဒီနေ့တ냐ကြံပါသေးတယ်ဟုတ်တယ်မလားမှန်ပါပါတ냐ကြံပါသေးတယ်နောက်ဆုံးမအိဖင်းနဲ့ပဲအားထုတ်အားထုတ်မအိဖင်းနဲ့အားထုတ်အားထုတ်ဟောက်တန်ပေးရင်တော့အိတ်မှာမဟုတ်ဘူးဟောက်တန်ကြီးစုညံနေရင်တော့အိတ်မှာမဟုတ်ဘူးအဲတော့ မေ့သွင်းတဲ့လေအာထုအာထုဓမ္မကိုကြီးကကိုဒီကဆရာတော်ဥဒ္ဓမတာမီးကိုဒီကဓမ္မမေရိကဘုရားဘာသာအသင်းကအားလုံးမှုဆောင်များကိုယ်ရည်နဲ့လာပြီးတော့ဒီမှာတရားလာတဲ့နေရာမှာလည်းရောက်ကြရင်ယောဂီတွေစားတဲ့တောက်တဲ့နေရာမှာလည်းလာပြီးတော့ကိုယ်တိုင်ကိုယ်ကျဝေယဝတ်စာတွေလုပ်ပြီးတော့ဆောင်ရွက်ကြတယ်လူအာရောလုပ်အာရောဝိတုချင်းဝေအာရောအချိန်အားရောအများကြီးကိုပတ်ဖို့ပြီးတယ် အများကြီးကိုပံ့ပိုးပေးတာအဲ့လိုဒီဘက်ကဖွဲ့စည်းဘက်ကအများကြီးပံ့ပိုးပေးတာလို့ကိုဒီမှာဘုန်းကြီးဘုဒ္ဓမသာမီဘက်ကဆိုရင်သူ့မှာအချင်းကြီးအမှန်တန်နဲပါအလိုယောဂီတွေကိုပဲသူလိုက်လက်ပြီးတော့လက်ပတ်ပြီးတော့လူတွေသိမရှိအောင်ခါခွဲမရှိအောင်ယူခွဲမရှိအောင်ဆိုပြီးတော့သူလိုက်လိုက်လိုက်ပြီးတော့အများအားကိုစောင့်ရှောက်ပြီးတော့ကြည့်ရှုနေတာတွေ့ရပါအဲ့တော့အဲ့လိုကိုအချိန်ကြီးပေးပြီးတော့အများကြီးစောင့်ရှောက်ပေးတယ်ပေးတယ်လို့ပဲယောဂီများဘက်ကလည်းကျူစာအထုတာကိုတွေ့ရပါတယ် ရိုးရိုးသားသားလေးအထုနေကြတာကိုတွေ့ရတဲ့အတွက်နှစ်ဖက်မညီဘူးလားဗျာညီပါပါဒီတိုင်းနဲ့ဆက်ပြီးတော့ကဘုန်းကြီးတို့အထုသွားရင်ဘုန်းကြီးကတော့အခြေခံနည်းလေးပြလိုက်ဒီတိုင်းဆက်အထုသွားရင်ဘုန်းကြီးတို့ဒီအပေလို့ရုံနဲ့မဟုတ်ပါဘူး အဲ့အတူတော့ဒီတဲ့ဒီတဲ့အချက်ထက်မညာနေပူညာနေမရနိုင်ဘူးလားမရနိုင်ပါဘူးဗျာအရဟတမညာပူညာဆက်ရောက်ပြီဆိုရင်ဝိမု ക്തി ဒုက္ခဆိုတဲ့လုံရောက်မှုချမ်းသာကြီးမရနိုင်ဘူးလားမရနိုင်ပါဘူးဗျာဒါကြောင့်ဘုန်းကြီးတို့ယောဂီများဒီကနေ့သမထနဲ့ဝိပဿနာကိုကွယ်ကွယ်ပြားပြားကြည့်ပြီးတော့ဝိပဿနာလမ်းစဉ်ဖြစ်တဲ့ဒီမှာပေါ်ရာထင်ရှားရာအာယုန်တိုင်းကိုအိစ္ဆဒုက္ခအနတ္တဆိုတဲ့လက္ခဏာကြီးထင်မြင်အောင်ရှုမှတ်ပွားများ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 ချမ်းမြေ့ Ja.